ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌3ရက်6လ68ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဧကာယနောအယံဘိကဝေမေကောပါဌာနဝိတုဋ္ဌိယတောကပတိဒေဝနာသမာတိကမာယဒုက္ခဒေါမနသာနာအတင်ကမာယညာနာတာအတိကမာယ နိဗ္ဗာနတာသိသိကရိယာယဓာတုမဟာသတိပဋ္ဌာနာသုံးမှာဟောထားတာလေဘေခဝေကိရိတာကိုချိုးဖဲ့ဖြစ်စီပြစ်လေရှိတာကိုတော့သူတော်ကောင်းပေါင်းတို့တာဒါနဖျားဖြစ်လို့တော့ဘောဒီလောင်းလျာပြည့်စီကဗုဒ္ဓဖြစ်လို့တော့ဘောဒီလောင်းလျာသက်သာဘာဝကဖြစ်လို့တော့ဘောဒီလောင်းလျာ မဟာဘာဝကဖြစ်လိုသောဘောဓိလောင်းလျာသကတိဘာဝကဖြစ်လိုသောဘောဓိလောင်းလျာတို့အားဝိတုဒ္ဓိယာကိလေသာညစ်ကြေးမှာကင်းဝေးစင်ကြရာလို့ငါအရာမဲ့ခေါ်ဤတတိဖြင့်ရှုမှရသောလမ်းသည်ဧကာယနော တခုတည်းသောလမ်းတစ်ကြောင်းတည်းသောလမ်းဟုတ်ကဲ့အဲ့တော့ဖျားဖြစ်ခြင်းဟောဒီတတိနဲ့မမအမှားတယ်မှန်ပါဗျာဒါလည်းဖျားဖြစ်တင်နာမယ် ဘုရားပြည့်ရတော့တချို့အထူးမရှိဘူးလို့ဆိုလိုတယ်ဟုတ်ကလားပြည့်စိတ်တာဗုဒ္ဓဖြစ်ခြင်းပေါ့ဒါပဲလေဗျတခြားဟုတ်ဟင်ဟင်ဟိုတို့လက်ဝဲတော်ရန်လက်ဝဲလက်ရတော်ရန်ဖြစ်ခြင်းဟောဗျအဲဒါပဲလေဗျတခြားရလို့ရှိဦးတယ်ဟင်ဟင်လက်ဝဲတော်ရန်သွားတို့ဟိုတကူကြီးတဲ့ပုဂ္ဂိုလ်တွေကဖရာရှင်ရဲ့လက်ဝဲတော်ဘက်ကသရင်လုံးညာလာလေတကူရာမှာအိတ်ရဲရတဲ့ပုဂ္ဂိုလ်တွေကိုဆိုလိုတယ် တရားပြန်ဆိုတာပညာကြီးတဲ့ပုဂ္ဂိုလ်ကဘုရားရှင်ရဲ့ညာဘက်ကသတင်းသုံးညာတောင်းတရားတော်ရံလို့ဆိုတယ်အဲ့တော့လောဝဲတော်ရံဆိုတာတခုပေါ့တရားတော်ရံဆိုတာပညာပေါ့ပြီးတော့မဟာသဝကဖြစ်ခြင်းဟောဒီပတိပဲမဟုတ်ဘူးလားဒီပတိကလို့တခြားလားမရှိဘူးမရှိပါဘူးဟင်မဟာသဝကဆိုတော့တဏှာတဌာနာလေးမှာတို့ဟိုဂုံတူးပွဲတူးရတာလေဟင်တို့ ပညာရာမှာဆိုရင်ဖျားပြီးရင်အများဆုံးရှင်မသာရိပုတ္တထင်တယ်အမျိုးသမီးဘက်ကဖျားပြီးရင်အများဆုံးခေမာတိတွေထင်တယ်ဂါထာတပုတ်ထဲနဲ့ရဟနာမှာဖြစ်တာလေတို့ဘိမသာရမင်းကြီးရဲ့မိဖုရားတကူရာမှာအများဆုံးဆိုလို့ရှိရင်အမျိုးသားဘက်ကအရှင်မမောက္ခရန်တယ်နဲ့အမျိုးသမီးဘက်ကဆိုရင်ဥပလဝန်ထေရီလားဒါဖရာတိုင်းဖရာတိုင်းမှာလဝဲရလဲရရအမျိုးသမီးဘက်အမျိုးသားပဲရှိတယ်ဟုတ်ဗျာ ပြီးတော့တို့ဟိုဒူရီညာမှာကြတော့အမျိုးသမီးတွေဘက်ကတိတာခေါ်ရမီမြို့သားဘက်ကဂျမကတပါခေါ်ရည်မဟုတ်လားဟင်ဟောဝိနည်းရာရာကြတော့အမျိုးသားဘက်ကတို့ဥပါလိထင်ဟဲ့ဟင်ဒီအမျိုးသမီးဘက်ကတို့တရားဓမ္မတွေကြားနေကြဖြစ်တဲ့အယူမပဒါသာတွေတောင်ဖရာရှင်ကသူ့ကိုသမီးလို့မခေါ်နှမလို့ခေါ်တယ် သူကအေးတဲ့ဝယ်လို့ရှိရင်ငိုးဗျဟင်ကျိုးပုဂ္ဂိုလ်မှမဟုတ်ပဲဒါမှမဟုတ်အဲ့ဒီအယူမနဲ့တွေ့တဲ့ကလာနှမလာခဲ့လို့ခေါ်တယ်တမီးလုံးခေါ်ဘူးဟင်သူဒီမဟာသာဝကရှင်ငိုးဗျဟင်အဲ့တော့ဒီမဟာသာဝကဖြစ်ခြင်းလေတို့ဒီပတိနဲ့ဒီလိုပဲမှတ်ရမှာတယ်ဗျတခြားရှိဘူးလေဗျဟင်တို့ရိုးရိုးပဂရိသာဝကဆိုတဲ့ဝိညာဉ်ရောဒီတတိပဲ ဒီတတိကလွယ်လို့တခြားလားမရှိဘူးဧကာယနောတခုဒီတော်လားတချောင်းဒီတော်လားလမ်းကွဲမရှိတော့ဘူးတဲ့ဟုတ်ကလားတို့မို့ပြောရင်တော့ကိန်းပြီလားမတော်တဲ့ဒီတတိနဲ့သွားတယ်လားဟင်ဟင်ကိန်းပြီလားမတော်တဲ့ဒါဝေဧကာယနောလို့ဘုရားကဆိုပါဗျာဟင်ဟင်ကိန်းပြီလားမတော်တဲ့တို့မို့လမ်းကွဲမရှိဘူးတဲ့ ဒီတိုင်းသာရဲရဲတင်းတင်းသာသွားတယ်ယုံယုံကြည်ကြည်သာသွားတယ်မရောက်မရှိဘူးအဲ့ဒါကိုဧကာယနောလို့ဆိုပါဗျာဟင်အဲ့ဒီဒီတတိဥဆောင်တဲ့မဲခင်၈ပါးကိုပဲဆိုပါတယ်တဲ့ဟုတ်ခလားအဲ့ဒီမဲခင်၈ပါးဟာတို့ကျင့်စဉ်တယ်ပြောတော့မိသိမပရိပဒါဒါတို့မနေ့ကရှင်းနေတာတာတင်လေမိသိမပရိပဒါဆိုတာအလေကနေသွားတဲ့ခြင်း အဲ့တော့အလဲရှိတယ်ဆိုလို့ရှိရင်အစွန်းတစ်ပါးရှိလို့ပေါ့ဟုတ်ကလားမှန်ပါငဘေးကလမ်းလို့ပြောဘူးဗျအလဲလမ်းလို့ပြောထားတာအလဲဆိုရင်ဟိုဘက်ဒီဘက်ရှိတယ်အဲ့တော့ဟိုဘက်ဒီဘက်လမ်းနေဘယ်လမ်းလဲလို့ဆိုတော့တို့မင်းကလည်းဖြေခဲ့ပြီးပြီဟုတ်ကလားဟင်လက်ဝဲဆုံးဖြစ်တဲ့တို့ရွာထဲမှာတုံနေတဲ့ကျင့်လက်ရဆုံးဖြစ်တဲ့ကျင့်နာကျင့်၍မတိတဲ့ကျင့်လေအဲ့လိုခွဲမယ်ဟင် အဲ့တော့ဒီလေဝဲဆုံးနည်းတဲ့ပုဂ္ဂိုလ်ဘာဖြစ်မလို့ကာမဒုက္ခံလိကနုရောဟောတဲ့သူဟုတ်ခလားကာမလူကျင်တာထင်တယ်ဒုက္ခချမ်းသာတယ်ထင်တယ်အနုရောကအစဉ်လိုက်တာထင်တယ်အဲ့တော့ကိုကြိုက်တာကိုအကောင်းထင်ပြီးတကောက်ကောက်လိုက်နေတဲ့ပုဂ္ဂိုလ်ရဲ့အကျင့်ကိုပြောတာတဲ့ဟုတ်ခလားမှန်ပါမှန်ပါဟင်ကာမဒုက္ခံလိကနုရောကောတာတို့လူတိုင်းပြောနေကြတာကာမဒုက္ခံလိကနုရောဂဆိုတာဘာခေါ်တာတော့လို့မေးရင် ကိုကြိုက်တာလေးအကောင်းထင်ပြီးတခေါက်ခေါက်လိုက်ခံစားနေတာကိုပြောတာတတို့ရွာတဲ့ကျင့်တယ်လေမှန်ပါတာဒီပြန်မှာကျင့်တယ်လေရွာထဲမှာတဲ့အဲ့ဒီအကျင့်ကတော့သိလို့ကိုလိုသမားတို့ရဲ့ကျင့်တယ်မှန်ပါဟင်ကိုကိုခံစားလို့တဲ့အာယုံပေါ်ကိုတဲ့တဲ့စိတ်ကိုချမထားပဲနဲ့စိတ်တခြားဟင်ခံစားတဲ့ကိုကတခြားထားပြီးခံစားတာကိုအဲ့ဒါလဝဲကျင့်ကိုဟင် လက်ညာချင်းကြတော့စိတ်ချုပ်ကိုချုပ်သမားတို့ရဲ့ကျင်သူကြတော့အတ္တကိလမထတယ်ကျင့်တော့ကျင့်လည်းမသိရင်ကိုပင်မယုံရှိမှာပေါ့ဟုတ်ကလားမှန်ပါဗျာအဲ့ဒါကိုလက်ရာချင်းလို့တို့ဒါတို့မနေ့ကခွဲခဲ့ကြတာဒီနေ့ရောက်ပြီနော်ဟုတ်ကလားဒီနေ့အထိရောက်ခဲ့ပြီဟင်လက်ဝဲချင်းလက်ရာချင်းအဲ့တော့လက်ဝဲချင်းဘက်ကကြည့်ရင်လည်းပဲတို့မနေ့ကလည်းလက်ဝဲရဲ့အင်္ဂါတွေပြောပြီးပြီထင်တယ်ဟင် ဟင်တို့ကျင်နေတဲ့ကာမဂုဏ်လိုက်စားမှုတွေအရိုက်ကြိုက်သူအရက်ဖဲကြိုက်သူဖဲအကုန်လုံးပေါ့ဗျာတို့ရွာထဲမှာကြက်ကြိုက်သူကြက်ဝက်ကြိုက်သူဝက်အကုန်လုံးပေါ့ဗျာဟုတ်ကလားသူ့ကိုကိုကြိုက်တိုင်းလိုက်လုံနေခြင်းကိုစိတ်ရုပ်ပြီးဘဝညံ့ယုံပဲရှိတယ်ဘဝတစ်ခုရှိကြက်ဆွဲကြက်ထက်ရောက်မှာပဲတမတက်နိုင်ဟုတ်ကလားကျက်ဆွဲဆွဲတဲ့ပုဂ္ဂိုလ်ကနတ်ပြည်ဘယ်လိုလုပ်သွားကြမလို့ဟင်ဟင်အဲ့တော့ဒုဘဝဟာ စိတ်ထားလည်းယုတ်လာမယ်ဘုံဟာတွေလည်းညံ့သွားမယ်တဲ့ဗျဟင်ဂါမောတရားနဲ့တရားဖန်းစားယုံပဲဖြစ်မယ်ဟင်သူ့ငါကြိုက်ပြီးငါသူ့ကြိုက်ပြီးပြီးတော့ဒါတရားနဲ့တရားဖန်းစားတဲ့အချင်းဟဲ့ဟုတ်ကလားဟိုတို့တဏီကောကိလေသာများယုံပဲများပါဘူးဟင်ငဲဖို့မရှိဘူးများပဲများဟင်ဟင်ကြိုက်တာလောကလေးဟင်လှုပ်တာပြန်ကြိုက်ပြီပဲကြိုက်တာလောကလေးလှုပ်တာပြန်ကြိုက်ပြီပဲများယုံမရှိတယ်ငဲယုံ ညာရုပ်ရှိရဟင်ညာရုပ်ရှိရနေဘူးတော့မရှိဘူးဟုတ်ကလားဟင်အနာရောတဲ့ရန်သူကိုရန်သူလိုသဘောမထားပဲနဲ့ရန်သူကိုမိတ်ဆွေလိုသဘောထားတယ်ကျေးနဲ့တို့တတ်နေတာလောပါပဲဟင်တို့သိရတဲ့ဘဝတွေလည်းအဲအကျိုက်နောက်လိုက်လို့သိရတာပဲတို့ဒုက္ခပေးနေတာလောဘကွယ်ဟင်အကျိုက်နောက်လိုက်လို့ဒုက္ခရောက်တာကွယ်ဟင်လင်ပေးတဲ့ဒုက္ခမရပေးတဲ့ဒုက္ခမရှိပါဘူးตาပေးတဲ့ဒုက္ခသမီးပေးတဲ့ဒုက္ခမရှိပါဘူးဟင် ဒီလင်ကိုကြိုက်မိလို့ဒီဒုက္ခခံရတာတင်ဟဲ့ဒီမယားကိုကြိုက်မိလို့ဒီဒုက္ခခံရတာလားဟဲ့အဲ့ဒါလင်ပေးတဲ့ဒုက္ခလားအကြိုက်ကပေးတဲ့ဒုက္ခလားဟုတ်ကလားဗျာမထင်တတ်ပါဘူးဗျာတို့ပြောလို့ဟာဟင်ဟင်ဟင်တို့တော့မရပေးတဲ့ဒုက္ခထင်တာဟင်ငိမ့်ကြောင့်ဒုက္ခရောက်တာငိမ့်ကြောင့်ဒုက္ခရောက်တာ ਨੇ ဟင်အိမ်ကြတော့စိတ်ဆိုးတော့ဟိုပဲပြောရောက်သွားဟုတ်ကလား ငါကြောင့်ငါဒုက္ခရောက်တယ်လို့ဘယ်နှခါပြောဘူးတော့ပြောပါဘူးဟင်ဟင်ဟုတ်ဟုတ်ကလားဗျဟင်ဟင်အဲ့တော့တို့အကြိုက်ကြောင့်ဒုက္ခပြရောက်တာအဲ့တော့ဒီတို့ဒုက္ခပြနေတာသူဟဲ့အဲ့တော့ဟိုမဟုတ်တာပြောအောင်မဲငငယ်တုန်းကကြားဘူးတာတို့ရှမ်းနေညာပါရင်ပြန်မပြောလိုက်ကြနဲ့တော့ဟင်ဟိုဗမာကညစ်ရှမ်းကယိုးယိုး အဲ့တော့ဗမာကရှမ်းကိုဟိုဒုက္ခပေးခြင်းတော့ဟိုဝေယုံပင်နာကဖြတ်သွားတော့သူတို့ကငင်းနေတဲ့ဝေယုံကိုအဖြားကနေကိုင်းသွားတယ်ဗမာဟင်ရှမ်းကတော့ရိုးရိုးဆိုတော့လိုက်လာတာပေါ့အဲ့ဒီဝေယုံမင်းနဲ့တဲ့ကြတော့တို့ဗမာကအဲ့ဝေယုံကိုင်းကြီးလှော့တော့မျက်နာကြီးပန်းဆိုရည်ထားဟင်ရှမ်းကိုတခါလဲနောက်ကိုဖင်ထိုင်ရလဲတယ်ဗျာ အဲ့တော့ရှမ်းကြီးကဗမာကိုကြီးစုတင်လိုက်တာတယ်မင်းဆွဲထားလို့မင်းမမဆွဲဟင်ဟင်မင်းဆွဲထားလို့လို့ဆိုရဲမင်းမမဆွဲရင်ငါပေးလို့ဆိုရဲကိုလိုဒုက္ခပေးတာပဲကြီးစုတင်နေတယ်တို့ဟောတို့လည်းရှမ်းနေပဲနေမှာပါရဲ့ခါရှမ်းရှမ်းမှာပဲတို့ဟာလေဟင်ဟင်ဒီဘယ်မလို့တို့အဲ့ဒါ အနာရိယလို့ဆိုတာဒါပြောတာရန်သူကိုရန်သူလိုသဘောမထားတာကိုအနာရိယလို့သုံးဟင်တို့လုံးနေတဲ့အလုပ်တွေကအနာထဗဟိတာတချို့မရှိဘူးဟိုငပြောပင်ကြီးကိုအခွန်ခွာကြည့်နေရသလိုငပြောကိုကြီးကိုအခွန်ခွာကြည့်လိုက်တယ်တစ်ဖက်ခွာသွားတော့ဟောအနှစ်တွေ့သေးလားတွေ့ပါဘူးအဲဒုတိယတစ်ဖက်ခွာလိုက်မယ်တွေ့ပါဘူးပြီးရင်တခါတည်းအကုန်ထိခွာလိုက်မယ်ဖိုးကမတွေ့ပါဘူးဟင် မပြောတုံးနာကုန်နဲ့ဘာနဲ့မှတွေ့ဘူးတို့လည်းဘဝလည်းဒီလိုပဲဗျဟင်အာယုံနောက်ကိုလိုက်လာရကြဒီလိုနဲ့ပဲတို့ရှိရအဖိုးဖိုးတွေလည်းပြေးသွားကြပြီဗျအဖွားဖွားတွေလည်းတို့ရှိပြေးသွားကြပါပြီဗျအဲသူတို့ဘဝဟာဟင်မပြောကုန်ကြီးကိုအဖက်လှမ်းပြီးတော့ကိုအနှစ်ရှားနေသလိုနဲ့ပြီးသွားတယ်ဒါမို့နာထတန်ဟိတာလို့တော့ဟင်အဲ့ဒါတို့ရွာတွေကကျင့်လေအဲ့ဒီအကျင့်တွေဟာတို့ စိတ်လွတ်ကိုလွတ်နဲ့အကြောင်းနောက်လိုက်လို့မဟုတ်ဘူးလားမှန်ပါဗျာဟင်ဟိုတို့ကျင့်တော်ကျင့်တကွယ်ကိလေသာကိုမပယ်ဘဲနဲ့ကိလေသာခံစားရင်းနဲ့ကျင့်တယ်ကျင့်နေကိုဆိုလိုတယ်အဲ့ဒါလက်ရဆုံးဟင်မှန်ပါဗျာကိလေသာကိုတကယ်လေဟိုတို့ပယ်တာလည်းမဟုတ်ဘူးလေကိလေသာကိုလည်းသုံးလဲသုံးတယ်ကျင့်လဲကျင့်နေတယ်ရနိုင်ပါမလားရနိုင်ပါတခါတည်းလေဟင်ဟိုတို့ ရေအေးနဲ့ရေနွေးကိုတခါတည်းတောက်လို့ရနိုင်မလားဟင်ရနိုင်ဘူးရေအေးဆိုရေအေးတောက်ရေနွေးဆိုရေနွေးတောက်တို့ထင်တယ်အဲ့တို့မနေ့ကတော့ဟိုပါတော့အကြီးကြီးတို့ရဲ့ကျင့်ပင်တဲ့ပုံစံပြခဲ့တယ်ဟုတ်လားတစ်ဖက်ကလည်းမိမနဲ့ပေါင်းတယ်တစ်ဖက်ကလည်းကျင့်တယ်ဟုတ်ကလားအဲ့တော့မိမနဲ့ပေါင်းလို့ဟိုကိလေသာနဲ့ဟိုမိမနဲ့ပေါင်းတယ်ဆိုတော့ကိလေသာနဲ့ပေါင်းတာထင်တယ်ဟဲ့ ဟင်တစ်ဖက်ကကိရိတာထားလာတော့တစ်ခါပြန်ကျင့်လာတယ်ဟိရမလားမရပါဘူးဟင်တစ်ခါကိုမိမနဲ့ရပြန်တော့တစ်ခါထပ်ပေါင်းရပြန်တယ်ဟင်နောက်တစ်ခါကိရိတာထိုးချလာတော့တစ်ခါကျင့်ရပြန်တယ်ဘယ်လိုလုပ်ဟိရနိုင်ဘူးဒါကတော့ဒုခောဆင်းရဲယုံပဲဟုတ်ကလားအနာရရောအရိယာကြိုက်တဲ့ရံလူကိုဟိုရံလူလိုသဘောမထားတဲ့ပုဂ္ဂိုလ်တွေပဲသူတို့ရံလူမိတ်ဆိုလိုသဘောထားတော့မဲ့ထင်တယ်ဟင်အကြိုက်သူလက်ခံတော့လေဟင်ရံလူကို ရန်သူလိုသဘောမထားဘဲနဲ့မိတ်ဆွေလိုပဲသဘောထားတော့မယ်သူလည်းပဲအနာတ္တတာယိတပင်မယုံမရှိမယ်တဲ့ဒါမှမဟုတ်သူ့ကိုအတ္တကိလမထားကိုပင်မယုံနာဖြစ်မဲ့ခြင်းလို့ဆိုလိုတယ်ဟင်တို့ဘာတော့ကိလေသာသိထားကြွလာရင်ဟိုနေလှမ်းထားတာနဲ့ဒီမိလုံးရတာနဲ့တုံခုံရတာနဲ့ဇေခါရတာနဲ့အဲ့ဒီကျင့်မဟုတ်ဘူးလားဗျာမှန်ပါဗျာဟင် အင်းအဲ့လိုကျင့်လာလို့မောလာပြီဖားလာပြီသူကပြေပြောက်တယ်ဆိုတော့တစ်ဖက်ကတစ်ခါမိမရပြန်တော့ထားပြီးတော့ယူပေးဗျာကဲတပွဲတို့ထုံမှမဲမဟုတ်လားအဲ့ဒါတပွဲတို့ထုံမှမဲဟင်သူကိရိတာတီအောင်တတ်မဲ့ကျင့်မှာမဟုတ်ပဲပဲအဲ့တော့ကျင့်မှာကျင့်ပြီးအပိကိုဝင်နိုင်မှာမလားတို့မှုစရဏတော့ရှိတယ်ဝိဇ္ဇာဘက်ကိုကူးနိုင်မလားအမကူးနိုင်ဘူးဗျာအဲ့ဒါကိုပင်မယုံပဲတဲ့အဲ့တော့ဒီအစွန်းနှစ်ခုရဲ့ တို့တရားခံကိုလိုက်ကြည့်လိုက်တဲ့ကာလကြတော့ဒီဘက်ကတို့လက်ရာဆုံးဘက်ကဆိုစိတ်ချုပ်ကိုချုပ်တာထင်တယ်ဟဲ့ဟင်အတင်းသမားလားအတင်းသမားနော်ဒီဘက်ကကြတော့လက်ရာဘက်ကစိတ်လွတ်ကိုလွတ်ထင်တယ်အလျှော့သမားလားဟင်သူဘက်ကအလျှော့သမားကိုဘက်ကအတင်းသမားနှစ်ခုထင်တယ်ဟင်တစ်ဘက်ကအတင်းကြီးတယ်ပဲစိတ်ချုပ်ကိုချုပ် ဟုတ်ကလားတစ်ဖက်ကအလျှော့ကြီးတဲ့ပဲစိတ်လွတ်ကိုလွတ်ဒီလိုထင်တယ်ဟင်ကိုယ်ကစိတ်ချုပ်ကိုချုပ်ကျင်နေရတာတင်းနေတာတင်းတော့ပြတ်မှာပေါ့ရော့တော့ပတ်မှာပေါ့အဲ့ဒါကိုတို့ဖရာရှင်ကိုတို့ပင်စားတိခဏသားတယ်ဟိဘီလူဝနာဆောင်းနေကျင့်နေတဲ့ချိန်လေးကိုလာပြီးတော့တတိပေးတာတယ်ဟင်တခါတော့ဆောင်းမျိုးကြီးကိုတင်းပြီးတော့တီးပြလိုက်တယ် ပြတ်ထွက်သွားဟင်လူချင်းတဲ့တန်ဆင်ရပါအောင်မလားမရနိုင်တိုင်းဒီလိုတော့ဖြစ်သေးဘူးဆိုတခါတင်းလို့ဆိုပြီးတော့နောက်တစ်ခါကျတော့ရှိသမျှတွေကိုကျိုးကိုလျှော့ပြီးတီးပြတော့ဟောတစ်ကတစ်တန်ထွက်မလားနှစ်ကရောသုံးကရောထွက်တော်ဘူးတာမန်ထွက်တော်ဘူးအဲ့ဒီခါကျတော့လေဟုတ်ကလားအဲ့တော့တခါလေလျှော့လဲမလျှော့တင်းလဲမတင်းလေးနဲ့တီးပြတော့ကိုလူကြီးနဲ့တန်ဆင်လေးတွေထွက်မလာဘူးလားအဲ့လို သူ့နမိတ်ကိုလာပြီးရှေ့ကိုရှုွက်ထဲမှာလာပြီးတမာရီနမိတ်ဖြစ်နေပေါ်တာသူကျင့်နေတဲ့အချိန်လေအဲ့ဒါကိုသူသွားပြီးတော့သဘောပေါက်တယ်ဩတင်းလို့ရင်ငါပြတ်ဖို့ပဲရှိတယ်အဲ့ဒီအချိန်မှာအယိုးပေါ်ရေးတင်းနေပြီဟင်တခါလဲခင်းကြီးခင်းငယ်သွားဖို့သူ့ထိုင်ရာကထားလိုက်လို့ရှင်ရင်ထိုးနေပြီဟင်ဟင်ပြီးတော့ချုပ်ကျင်ရတာ ပြီးတော့ဒီအခင်းကြီးခင်းငယ်သွားလို့ရှင်လေအခင်းကြီးခင်းငယ်မသွားတော့ဘူးတဲ့တခါတည်းသမင်းနေခန်းနေပြီးဟိုညီးဟိုညီးပြီးတော့ကိုညှိရတဲ့ထုတ်ဘူးတဲ့စားမမရှိတော့ပဲကွဟုတ်ကလားမှန်ပါပါတင်းပြီးတော့ချုပ်တတ်တယ်နဲ့ဟိချုပ်တတ်တတ်နေတယ်အဲ့တော့ကိလေသာကစိတ်မှာကတ္တကိုကိုမှာတတ်လို့ကိလေသာပြီးမလားကိလေသာနေရာအိမ်ပြောင်းသွားမှာပဲရှိတယ်ကိလေသာမသေးဘူးလူပဲပြီးမယ်ဟုတ်ကလားအဲ့တော့တို့ ဟိုရေချောင်းဖြစ်တဲ့ရှင်များပေရင်တို့ရေနဲ့ဆေးမပြောင်းနေထင်တယ်အဲ့တော့ဒီစိတ်အစွဲစိတ်ကြောင့်ဖြစ်တဲ့ကိလေသာကိုလည်းဒီမှတ်သိတဲ့စိတ်စိတ်ချင်းသားရမှာမဟုတ်ဘူးလားအဲ့တော့သူကကိုယ်သွားတတ်နေတာဗျဟင်ဒါကချုပ်တာအဲ့ဒီမှာရင်သူသဘောပေါက်သွားတယ်ဟင်အဲ့ဒီမှာရင်အလေလာလမ်းစဉ်ကိုသူယူခဲ့တယ်ဟုတ်ဗျာအဲ့တော့ ယော်လွန်းနေဆိုတော့တို့ရွာတွေကယော်တာတော့ပြောမနေနဲ့ဟင်စိတ်လိုနောက်လိုက်နေတာကြီးတဲ့ထင်တယ်ဟင်စိတ်ကလေးကတွေးတဲ့အင်းဒီကနေ့တော့ဗာလိစာကောင်းမယ်ဆိုရင်တတိယနောက်ကတည်းနင်တော်တော့လို့ဘယ်နှခါပြောဘူးတော့ဆက်လုတ်ဆက်လုတ်ဟင်ဟင် နောက်တစ်ခါတမျိုးလေးတွေးမိရဲ့အင်းဒါလေးများတို့သုံးရကောင်းပါပဲဆိုတော့တို့နောက်ကဘယ်လိုလုပ်တော့တော်တော့လို့ဘယ်နှခါခိုင်းလို့ဟင်ဆက်လုတ်ဆက်လုတ် ဟင်စိတ်အလိုနောက်တို့လိုက်နေတာညော့တာကတော့အောက်စာကိုလွတ်ကြောဟင်မှန်ပါဗျာဟင်ကြော့ထားတယ်ဒါတို့ခုသွားနေတယ်လေဝဲလားဟင်အဲ့တော့စိတ်အလိုလိုက်လို့ကတော့လိုတယ်လို့ပြောထားတဲ့ကဘယ်တော့မှမပူဘူးခင်ဗျာဟင်အလိုလက်ခံရင်ဘယ်တော့ပူမလို့မပူပါဘူးအဲတသိန်းရပြီတို့တော့ဆိုတသိန်းလောက်ဆိုတော့ပေါ့နော် လူသေးလားဟင်ဟုတ်ကလားဟင်တိုင်းတခါရဲ့ဆယ်သိန်းလောက်ရပြီပို့လားလူသေးလားဟင်သိန်းတရားယူတခါကြီးဟောဗျာအလိုလက်ခံလို့ဘယ်တော့ပို့မှာတယ်လို့အလိုလက်ခံရင်တော့ဘယ်တော့မှပို့ပစ္စည်းရှိတာရှိတာပဲလူလာကလိုနေတာပဲပစ္စည်းရှိတာကတည်းကရုပ်ပစ္စည်း ဟင်အလိုကစိတ်မှာကပ်နေလားဟုတ်ကလားလားဟိုတခါကြီးတို့အနောက်ကိုမျှော်ကြည့်လိုက်တော့မီလီယံနာတွေရောပို့လားဘီလီယံနာရောဟိသူမှမဟုတ်ဘူးဗျအလိုလက်ခံလို့ကတော့လိုးနေမှာအလိုကစိတ်မှာဖြစ်နေတာဟိုကဘုံလာတာကပြည်စီဟင်ဟင်အလိုကြောင့်ကြိုးစားတယ်အဲ့ဒီအလိုကမပြည့်ဘူးဗျအလိုဟာလိုပဲနေမှာပဲဟောဒီပစ္စည်းတွေပုံလာမှာ ဟင်းတိရလို့ကြိုးစားရင် तू ကနှစ်ကိုရွှေ့လိမ့်မယ်ဟုတ်ကလားနှစ်ရလို့အောင်ကြိုးစားရင်သုံးရွှေ့လိမ့်မယ်ဘယ်တော့မှမပူဘူးဗျဟုတ်ကလားအလိုကိုပယ်လိုက်လို့ရှိရင်တော့မရှိလဲပူတယ်ရှိလဲပူတယ်မှန်ပါဟင်အလိုလာဖယ်လိုက်သားမှာမရှိလဲပူပါတယ်ရှိလဲပူပါတယ်ဟင်အဲ့လိုဆိုရင်တော့မသက်သာဘူးလားသက်သာပါဟင်အဲ့တော့တို့ရွာထဲမှာဆင်းရဲနေတာမှန်တယ်ဗျအဲ့ဒီအလိုနောက်ကိုလိုက်နေလို့ အဲ့ဒါကိုပဲခင်ဗျားတို့ကအလိုလိုက်တယ်အလိုလိုက်တယ်လို့ပြောတာဟင်ဟင်အဲ့တော့လွတ်ထားတာကတော့အဲ့လောက်ထိလွတ်ထားတာအဲ့တော့တို့ဆင်းရဲယုံမဲရှိမှာဗျဒီပဲဆုံးမဲ့กว่าဟင်ဟင်အဲ့တော့ပတ်နေမှာပေါ့ဟင်လူပြီးရင်ထလူမှာထင်တယ်ဟင်ထလူလို့ထကြိုးသားတော့ဟင်ထကြိုးလိုတာကိုထပ်ပြီးတော့ဖြည့်မယ်ဗျလိုနေမှာပတ်နေမှာပဲဘယ်တော့မှဝမပြတ်တော့ဘူး ဟုတ်ကလားဟိဟင်ဘယ်တော့မှပြဘူးအဲ့တော့စိတ်မှာဖြစ်တဲ့အလိုကိုမာဒီကနေပြီးတော့ကိုချုပ်တတ်တရင်ဟောလူသာပြဖို့ရှိတယ်အလိုကတော့မရဘူးအလိုဟာလိုပဲနေမှာဟင်ကိုပင်မန်းနေမဲ့တို့ရှိမှာပေါ့ဟုတ်ကလားဗျာအဲ့တော့သူဘုရားရှင်ကအဲ့ဒီဟိုစောင်းဥပမာနဲ့သူရှိကိုလာပြတာလေးကိုသဘောပေါက်သွားတယ်အဲ့ဒီသဘောပေါက်တာလေးဟာ မက်ကိုရဖို့ရာရဲ့အဲ့ဒီသဘောပေါက်တဲ့အမြင်လေးကအခြေခံကောမဖြစ်နိုင်ဘူးဖြစ်နိုင်ပါဘူးအစိတ်ပိုင်းကောဖြစ်နိုင်ဘူးလားအဲ့ဒါတမာဒိဋ္ဌိပဲမက်ခင်ရဲ့နံပါတ်တရာအဲ့ဒီကပါတယ်တင်ဟိဟင်ဟင်အဲဒီပဲလိုက်ရင်လေသူ73နှစ်လုံးလုံးတင်တယ်16နှစ်ဒါက29နှစ်ထီအောင်တင်တယ်အဲ့ဒီနာမစီစဉ်ခံစားခဲ့တဲ့အပတ်ကိုတော့သူမြင်ခဲ့တယ် ဒီဘက်က6နှစ်လုံးလုံးထင်တယ်ဟင်ချုပ်ပြီးတော့ကျင့်ခဲ့တဲ့အကျင့်လေဟုတ်ကလားဘလောက်တိချွာတော့ဆိုဒီဝင်လေထွက်လေရှူတာဒီပလင်တခါတည်းအသက်အောင်ပြီးရှူတယ်တဲ့သူခံရတဲ့ဝေဒနာကိုပြောပြတာဒီခေါင်းကိုကျင်းပုံးနဲ့အထုပ်ခံရတဲ့လောက်နာတယ်လို့ဆိုတယ်ဗျအဲ့လောက်တိချုပ်ပတ်ခဲ့တာဟုတ်လေဒါလည်းသူ6နှစ်လုံးလုံးသူကိုယ်တိုင် ကြင့်ကြည့်ပြီးပြီလေရသွန်းတယ် ဒါလဲတို့အလိုကစိတ်မှာကတ်နေရကွတို့ကကိုယ်ချုပ်တတ်နေရကွအဲ့တော့ဒါလဲတို့ဟိုတို့ဘာတော့ကိုသာပေမဲ့ကိလေသာမသိနိုင်ဘူးဟုတ်ကလားဗျာအဲ့တော့မလျှော်မတင်းငါကြည့်မယ်ဆိုပြီးဆုံးဖြတ်လိုက်တယ်ဟုတ်ကလားဟိုတို့ဘီလူဝပေါင်းလေးရဲ့ဟိုမလျှော်မတင်းလေးနဲ့တီးကြတော့တန်ပင်လေးသူသဘောပေါက်တယ်ဟင်အဲ့ဒီမှာတည်းအမှန်မြင်ဆိုတာကိုသူမြင်လာဟင် ဒီလမ်းဒီအမှန်ပဲအဲ့ဒီမှာအမှန်မြင်တော့အဲ့ဒီအမှန်မြင်တဲ့နေရာကိုတို့အဲ့ဒီတိုင်းကြိုးစားတော့တာတင်တယ်ဟဲ့အဲ့ဒါတမ္မာသင်္ကပ္ပမဟုတ်ဘူးလားအဲ့တော့ဒီအမှန်မြင်လိုက်ငါဘယ်နည်းနဲ့ကြည့်ရမလဲလို့တို့ဆင်ញံလိုက်တဲ့ကာလကျတော့တို့မှတ်မိပါလိမ့်မယ်ဗျာဟိုသူခမဲတော်ကလေလူမင်္ဂလာ ပြုတော်လေကလေးငယ်လေးကလေးငယ်လေးအဲ့တော့တနှစ်သားတာလောက်ရှိဦးမှာပါ ဟိုလေကသိန်းရိုးကတို့လေတော်ဘေးခေါ်มาပေါ့လေအဲ့ဒီကတပြေပင်အောက်မှာသူ့ကိုအဝတ်ပကက်ကလေးနဲ့ထားတယ်အဲ့ဒီမှာထိန်းတော်ကြီးနဲ့ထားပြီးသူခမဲတော်ကရှေးခေတ်ကတော့ဘယင်လည်းကိုယ်လည်းကိုထုံစားရတာဟင်ရှေးဘယင်တွေကကိုယ်လည်းကိုထုံရတာလေတို့မင်္ဂလာဆင်းတယ်ဆိုတာအဲ့ဒါကိုယ်လည်းကိုထုံရတာဗျတော့မင်းနှုံးခစ်တရားရှိသေးတယ်တခါတို့ဘက်မှာရှိသေးတယ်ဟင် ဘရင်လေတွေလေးအောင်မင်းလဲမလားအေးအဲ့လေရုံမင်္ဂလာဆင်းတာအဲ့တော့လေရုံမင်္ဂလာသူတို့ဟိုဘာတော့ဘရင်ကြီးနဲ့သားတော်တွေကထုံးကထုံးဟိုနန်းဝင်လူမိဘရားတွေနဲ့မိမိဘရဲ့ခေါင်းတွေရောမိဘရဲ့မြောင်းတွေရောအဲ့ဒါတွေကကောက်ဆိုင်ပေါ့ဟင်သူတို့လည်းပြိုးနှုတ်နဲ့ကောက်ဆိုင်တစုံရှိတာပဲထင်တယ်မင်းနင်းနဲ့လည်းပြိုးနှုတ်ရောကောက်ဆိုင်ရောတစုံရှိပါတယ်လားထုံတတ်သူရောဟင်တို့ဒီမှာဟိုတစုံမဟုတ်ပါဘူးဟုတ်တယ်လေဟိ ဟိုမှလည်းတစုံပဲအဲ့လိုထုံညအဲဒီမှာသူတို့ဟိုဘရင်ထုံတယ်ဆိုတော့တို့ထုံတယ်လို့တော့ဟုတ်မှမထင်ဘူးပေါ့ကွယ်ဘုံဒီမောင်းနေပါမှာပေါ့အပျော်လေးလည်းပါဦးမဟဲ့ဟင်ဘောင်းစော်ရောထုံတဲ့နေရာကြီးကထုံရင်သူမောမှာတိသွားတာဟုတ်တိမှာဟုတ်ဟဲ့ဟိုလည်းပြိုးနှုတ်တာကြီးလည်းဒီတိုင်းနှုတ်နေရင်ပန်းမှမြင်သွားမှာဟုတ်ဟဲ့ဟင်ကောက်ဆိုင်တာကြီးလည်းဒီတိုင်းကိုယ်ဆိုင်ကြီးဒုက္ခမြင်သွားမှာကိုအဲ့တော့ဘယင်ကอืมဒုရိယာလေးတွေအကာလေးတွေခုံလေးတွေနဲ့ ထုံမှာပြိုးမှာရက်မှာပေါ့ဗျာအဲတော့ဟိုအထိန်တော်မာကြီးကလည်းပဲတာအထိန်မာရဲ့ဆိုအဲ့ဒီမကြည့်ပဲနဲ့ပွဲသွားကြည့်အဲ့တော့လုပ္ပဟေဆိုအဲ့ဒီငငယ်လေးကတရားထိုင်နေအာနာပါနာနဲ့ဝင်လေထွက်လေနဲ့ဟင်နောက်နောက်ကပါခဲ့တဲ့အကျင့်တင်တယ်ဟိတို့လူဘဝမှာလည်းပေးပေးချာချာကြည့်လိုက်ွယ်လူတိုင်းလူတိုင်းပေါ့အဲ့ဒီမွေးလို့အခါလေကြော်ကနေပြီး အပြူပေါ်လူပြူပေါ်မဝင်ခင်ဟာပထမဘဝရဲ့အငြင်းတိုင်းပဲဟောပထမဘဝကောင်းခဲ့တာတွေကအဲ့ဒီမှာတော်တော်လေးကောင်းခဲ့ပထမဘဝကဆိုးခဲ့တာတွေလည်းအဲ့ဒီနေရာမှာမိုးပြန်လိမ့်မယ်ဟဲ့ဟုတ်တယ်နဲ့ဟဲ့အပြူပေါ်လူပြူပေါ်ရတဲ့အချိန်ဟာတို့ဒုတိယဘဝစတဲ့အချိန်ပဲတချို့နောက်ကဗီဇအကြောင်းအချိုးပြောင်းသွားပြီငငယ်ရအေးတာလေးကပူးလာအဲ့ချိန်ကြောင့်ဟင်ဗီဇအကြောင်းလည်းပြောင်းနိုင်တယ် ဟင်ဒုံမဟုတ်ပါဝန်းကျင်ကြောင့်လည်းပြောင်းနိုင်တယ်ဟင်ဟင်အရင်တော့ကဘူးနေတာလေးကအိမ်မှာအိမ်ဒီဆောင်သွားတတ်ကွအပြိဝလူပြိဝရလာတာတဲ့အဲ့ခါကျမှတို့ဒုတိယဘဝစတယ်အဲ့တော့အလောင်းတော်မှာလည်းဟိုတို့ရင့်မာတကြိတ်ကကျင့်ခဲ့တဲ့ကျင့်တွေပါမှာပေါ့ကွအဲ့တော့အဲ့ဒီဘက်ကပါတဲ့ကျင့်နိုင်သူအာနာပါနာလေးဟိုတို့ဖျားများထိုင်တဲ့ခဲ့ဆိုတယ်သူအဲ့ဒီဘက်ကကလေးထိုင်နေတယ်ကိုကနေကစောင်းသွား နေဘလောက်ဆောင်ဆောင်သူ့ရဲ့ဒီဟိုသူ့ပခက်ကလေးဆွဲထားတဲ့တပြေပင်ရဲ့အိတ်ဟာတဲ့တယ်ပဲနေရတယ်သူ့ကိုနေမပူပါဘူးလေနေဟိုဘက်ကိုစောင်းပြီးတော့မဖြစ်ရဘူးလေအရေးပြီးသူ့ဘက်ကိုမလာဘူးလို့ဆိုလိုတယ်ဟိဟိုမွန်းတဲတဲ့ခါဟိုဖြစ်နေတဲ့အရေးကဲ့သို့ပဲရှိနေတယ်ဟိအဲ့ဒီမှာသူ အာနာပါနနဲ့အာယုံမှန်ပုံမှန်လေးကိုသူရခဲ့ဘူးတယ် ဟင်အဲ့တော့ဘယ်နည်းဒီငါဟိုအလဲလမ်းကိုကျင့်လို့ကောင်းမလဲလို့စဉ်းစားတော့သူငယ်ငယ်ကအဲ့ဒီအချိန်လေးကိုသွားသတိရခဲ့တယ်အဲ့ဒီကမှမှချုပ်တဲ့ကျင့်ကိုသူလွတ်ပြလိုက်တယ်ဟင်အဲ့ဒီတို့ဒီပုံမှန်အာယုံလေးယူပြီးဝင်နေဝင်မှန်းသိတဲ့တတိလေးနဲ့မှတ်လိုက်တာတယ်ဟုတ်ကလားဝင်နေဝင်မှန်းသိတဲ့တတိလေးကမှတ်လိုက်တာလားတတိကဘာလုပ်တယ် မှတ်ယုံမဲ့ဟုတ်အဝင်ခိုင်းသလားအတိခိုင်းသလားအဝင်ကိုလည်းအမိတ်မပေးဘူးအတိကိုလည်းအမိတ်မပေးဘူးဟင်အဲ့ဒါလေးသူကဝင်တဲ့ဝင်တော့ဝင်မှန်းသိလိုက်တဲ့တတိလေးကမှားလိုက်တာတဲ့ဟုတ်ကလားထွက်တော့ဟောမင်းပြီးရင်မင်းဝင်ပြီးလို့ဆိုရင်မင်းထွက်လို့တတိကအမိန်ပေးတာသူဟာသူပုံမှားမထွက်မှာပဲအဲ့တော့ထွက်တော့ထွက်မှန်းလေးပြီးလာတယ်ထင်တယ်အဲ့တော့ဝင်မှန်းဝင်တော့ငါပြီးတဲ့အသည့်ဒီ ထွက်တဲ့နေရာပါခဲ့သေးလားဝင်လို့ကဝင်မှန်းသိနော်ထွက်တော့ထွက်မှန်းသိဖြစ်သွားပြီဟင်ရုပ်ဖောက်ပြန်တဲ့အတိုင်းစိတ်လည်းပြောင်းလာတယ်ဟင်ကိုကဝင်နေတဲ့ရုပ်ကဖောက်ပြန်တော့ပြီးတာလဲဝင်နေတဲ့ပုဂ္ဂလာဟိကိုကထွက်တယ်ဆိုတော့ပြီးတာလဲထွက်တယ်ပဲအဲ့တော့မှတ်ချက်ကလည်းအဲ့ဒီစိတ်ပြောင်းတဲ့အတိုင်းအစွဲစိတ်ပြောတဲ့အပေါ်ကိုတို့လိုက်ပြီးမှတ်ချက်တင်တာမဟုတ်ဘူးလားအဲ့ဒါလေးကိုသူသွားတရိရတယ် အင်းအဲ့ဒါလေးကိုကလုပ်တာဒါတို့တာမသင်္ကပ္ပမဟုတ်ဘူးလားဟင်အမှန်မြင်တဲ့အတိုင်းအမှန်မြင်တဲ့နေရာလေးကိုအတိကပ်ပြီးသူကြိုးစားလိုက်ပြီဒါမို့တာမဒိဋ္ဌိပြီးတော့တာမသင်္ကပ္ပကိုဟောပါတယ်ဟုတ်ကလားဟဲ့အဲ့ဒါသူမက်ကိုရဖို့ရရဲ့အခြေခံလည်းဖြစ်ပါတယ်အစိတ်ပိုင်းလည်းဖြစ်ပါတယ်ဟုတ်ကလားအဲ့တော့တို့ဒီနေရာလေးမှာဝင်တဲ့ဝင်မှန်းသိလိုက်တယ်မှတ်လိုက်တယ်စိတ်လွတ်ထားတာလားဟဲ့ ချုပ်ခေါ်ထားတာလားဟိဟင်အဲလွတ်ထားတာမဟုတ်ရင်လက်ဝဲစုံနင်းမိသေးသလားချုပ်ထားတာမဟုတ်တော့လက်ရာစုံရောနင်းမိသလားအဲလက်ဝဲစုံလည်းလွတ်တယ်လက်ဝါစုံလည်းလွတ်တယ်အဲ့တော့တို့ဥပမာဆိုကြပါစို့ဇက်ခုံပေါ်မှာမင်းသမီးနဲ့မင်းသားကနေတာမတွေ့ဘူးလားကြည့်ဘူးလားအဲမင်းသမီးနဲ့မင်းသမီးကနေတယ်ဟောဟိုဘက်ကမင်းသမီးဟိုဘက်ကမင်းသားတို့မမင်းသားကရှိရဟိုဆွဲခေါ်တော့မင်းသမီးကနောက်ကမိလိုက်ပြီးကတာမဟုတ်ဘူးလား တခါတလေမင်းမင်းကရှိရကတော့မင်းသားကနောက်ကလိုက်ကတာမဟုတ်ဘူးလားအဲ့ဒါကိုပွဲကြီးသမားတယောက်ကမျက်လုံးနှလုံးကိုအဲ့ဒီဟိုတို့ပွဲကြီးစားကုန်မှာကိုပြစ်တင်ထားလိုက်တာထင်တယ်ဟိအဲ့တော့မင်းသမီးနဲ့မင်းသားကတာကိုလက်မလွတ်တမ်းကြည့်တယ်ထင်တယ်လွတ်လိုက်တာဟုတ်ကလားလွတ်လိုက်တာကဟုတ်သလားဟင်မလွတ်တမ်းကြည့်နေတာလွတ်ထားလဲဟုတ်ဘူးတင်ဟိဟုတ်ပါဘူးဒါမင်းမင်းနဲ့မင်းသားကို तू တက်ချုပ်သလားဟုတ်ပါဘူးချုပ်လည်းမချုပ်ဘူးဟိ လွတ်လည်းမလွတ်ဘူး။ तू ကြည့်ုံတက်တက်ပဲထင်တယ်။ပွဲကြီးသမားပြီ။ तू ပြတာကိုကြည့်ုံတက်တက်ပဲ။ဟင်အဲ့တော့တို့ဒီမှာလဲဒီမှတ်ချက်ကလေးကဝင်ရင်ဝင်တယ်ထွက်ရင်ထွက်တယ်ဝင်တာနဲ့ပြီးတာအဲ့ဒါစားလိုက်ပဲထင်တယ်။ဝင်ရုံနဲ့ဝင်ပြီ။ဟင်အဲ့ဒါမင်းမင်းနဲ့မင်းသားမဟုတ်ဘူးလား။နာသီဝါသီတို့ရဲ့ဟိုဇက်ခုံမဟုတ်ဘူးလား။သူတို့နှစ်ခုရဲ့ကရအာနာပါနကမ္မထံရဲ့ ကရာသကုန်ပြီနာသီဝပဲမဟုတ်ဘူးလားအဲ့တော့တို့ဒီနာသီဝတိတတိလေးနဲ့ကပြီးဝင်နာလေးနဲ့ပြီးတာလေးဘောလာတဲ့မလွတ်တန်းသူမှတ်ချက်ချဒါပဲရှိတယ်အဲ့တော့လွတ်လိုက်တယ်လို့ဟောပြောရမလားချုပ်ထားတယ်လို့ဟောပြောရမလားဟင်အဲ့တော့စိတ်လို့ကိုလို့တမားတို့ရဲ့အကျင့်လဲမဟုတ်တိတ်ချုပ်ကိုချုပ်တမားရဲ့အကျင့်လဲမဟုတ်ဘူးဆိုတာကိုတို့လက်ခံမလားဟင်စားရဲပါလို့လက်ခံတာလား ကိုယ်တိုင်အာထုတ်ပြီးလက်ခံတာလားဟုတ်ပါမလားမကလေးတွေအားဖြင့်လူကြီးတွေကငုတ်တော့ဟင်ဟင်ဘယ်လိုရောစားရဲပါလာထင်ပါရဲ့ဖိုးရဲ့ဟင်တို့ဒီဝင်လေထွက်လေကိုရှုမှတ်နေတာဒီမိသီမပရိပဒအလေလက်ကျင့်စဉ်ဆိုတာစားရဲပါလာလားတို့ကိုယ်တွေလားဟုတ်ပါမလားဟိဟင် အဲ့တော့ဟိုလဲဝဲဆုံးလဲရာဆုံးအဲဖိတ်လို့ကိုလို့ဖိတ်ချုပ်ကိုချုပ်ဒုမို့အလျှော့နဲ့အတင်းအဲ့ဒီကြားတွေကကြည့်တယ်ဟုတ်မဟုတ်ကိုကိုယ်ကိုယ်တိုင်လက်ခံကြည့်ပါအဲတို့သာသနာဝိပဿနာပါတာမဟုတ်လားကိုကိုယ်တိုင်ဝေပါလိုက်စမ်းပါဟုတ်ကလားဟိအဲ့တော့ဟုတ်မဟုတ်တော့ရတာကိုပွဲကြည့်တာနဲ့ပါထူးတော့အဲ့တော့ဟိုပြတဲ့ဘက်ကသာစာရည်လေအောင်တာဝန်ရှိပါတယ်ကြည့်တဲ့ဘက်ကဘာတာဝန်ရှိတယ်လဲကြည့်ရုံကလွဲလို့ဘာတာဝန်ရှိတော့ဟင် အဲ့တော့သူတို့ပါတော့ဟိခြေရာဟိုပနာမှာဖိုင်းပြီးကြတဲ့ကမလွတ်တန်းကြည့်ဟုတ်ကလားမနဲ့ပြောခေါက်တော့ထအဲ့လောက်အစာဆုံးကြည့်လို့ရှိရင်ဇာလန်းကြည့်ရင်နဲ့ဟင်တို့ဘာလို့ဓာတ်ကောင်ကြည့်ရင်နဲ့ဓာတ်ယူမလဲနိုင်ဘူးလားဟင်ဓာတ်ကောင်ကြည့်ရင်နဲ့တို့ဟောနောက်ကဇာရီကသူ့ဟာသူလဲသွားတာဗျဇာလန်းကလိုလိုပြီးသွားတာထင်ဗျအဲ့တော့ဇာလန်းရဲ့လို့တို့ တမျိုးကြည့်စရာလိုသေးသလားမင်းသမီးတမျိုးကြည့်စရာလိုသလားမင်းသားဟောဟိုတို့နောက်ခံကားတွေဟောအကုန်လုံးတဏှာကြည့်တာနဲ့အကုန်ပြီးသွားတာခွဲအဲ့တို့ဟိုဝေဘူးဆရာတော်ဘုရားကြီးတော့ဗာမိန်တော်ထမင်းစားရတာကခက်ပါသေးတပြားထမင်းစားရတာကဘာလို့နေရအောင်မဖတ်ရအောင်မဟုတ်ကလားဟိဒီခွန်ရအောင်မဝါရအောင်မမြူရအောင်မများတပြားဒါတစ်ချက်ကလေးမှတ်ထားနေပြီဟင်ထမင်းစားရမှာခက်ပါသေးတပြားသွားဒါတို့ဝေဘူးဆရာတော်ဘုရားကြီးအမြဲတမ်းတတိပေးသွားတာ ဟင်သူကိုသူကိုယ်တိုင်ဒီလိုလုပ်ပြီးလို့ဒီလိုဟုတ်လို့ဒီလိုပြောတာဟုတ်ကလားဟဲ့အဲ့တို့အဲ့လောက်လွယ်တာကွတို့အကြည့်သမားပဲကွအပြာသမားဘက်ကလာခက်မှာပေါ့ဟင်အကြည့်သမားဘက်ကကြည့်ရုံလဲဟင်အဲ့တော့တို့ကလွတ်ပြလိုက်တာလည်းမဟုတ်ပါဘူးချုပ်ထားတာလည်းမဟုတ်ဘူးသူရဲ့ပြနေတဲ့ပြချက်ပေါ်ကိုတို့ကြည့်ရုံတတိလေးနဲ့ကြည့်ရုံပဲဗျဟုတ်ကလားဗျ အေးအဲ့ဒါကြောင့်မေဇိမပฏิပဒါလို့တော့အဲ့တော့သူကိုယ်တိုင်အဲ့ဒီပတိပင်အောက်ကရခဲ့တဲ့နီးလေးတိုင်းသူမှတ်တယ်ဟင်အဲ့ခါကျသူ့စိတ်ကလေးကိုဩအစွဲစိတ်ကလေးကိုမှတ်စိတ်နဲ့တတ်နေတာတင်တယ်ဟိအဲဝင်နေအစာဆုံးဆုံးပြီးရင်ပြန်ပြီးစားလိမ့်မယ်စားပြီးပြန်ဆုံးလိမ့်မယ်အဲ့ဒီအဆုံးလေးနဲ့အစာအစာလေးနဲ့အဆုံးဟင် ခยีဘလောက်ဝေးဝေးဘိုးကြီးခြိတလားခြိတာထင်လေဟိဟင်တလားဆိုတာနှစ်ဘဝလားတို့လည်းဘဝအတူပဲရခဲ့ရခဲ့အလားပဲရခဲ့ရခဲ့အရှိပဲရခဲ့ရခဲ့အစနဲ့ဆုံးမဲထင်တယ်ဘဝတလားခြိတလားမဲထင်တယ်ဟင်တို့မင်းကုန်းကလာတာကောဘယ်နှလန်းလန်းခဲ့ရတော့ဟုတ်ပါအပေါ့ကုန် ဟိုမနေ့ကပြောတယ်ရောက်သွားအိုင်ညာရောဘယ်နှလန်းလုံးတောက်ကိုမိထင်တယ်ကိုဟင်ဘယ်နှလုံးအဖို့ကိုမင်းရောတမန်နဲ့ဘယ်လိုလုပ်ရောက်တာတော့ဟုတ်ကလားဟင်တမန်မယ်ဟုတ်ကလားရေတို့တို့ရွာတွေတို့မေးကြည့်လာမအောင်မနှလန်းလန်းကြတော့ဟင်ဟင်ဒါရင် ဟိုမရောက်တဲ့မရောက်ဘူးတဲ့ပုံကိုရာမေးမယ်ခင်ဗျားတို့နတ်တလူကိုဘယ်လောက်သွားမလို့ဟိမေးရင်ဘယ်လိုပြောမလဲဒီဘယ်လိုလုပ်ပြောရပါမလားပြောရပါဘာဖြစ်လို့လို့ဒီလမ်းမကလည်းပြောဗျာဘယ်လိုဖို့ဟောအကုန်လုံးကတော့တဆန်းနေဗျာခင်ဗျားကတလမ်းမကဘူးဆိုတော့ပြောရတော့ဟင် အဲ့တော့မင်းနဲ့နတ်တလူမှုဒိတရားတွေတွားရင်ဘယ်လောက်လောက်တွားမလဲကွာလို့မေးလိမ့်မယ်ဘယ်လိုပြောမလဲအဟိုတလန်းနဲ့ခဏမပြောဘူးဟိုတလန်းနဲ့ဟင်ဒီပြမတူဘူးလားနဲ့မရှိဘူးတူတဏမဏိယထင်နဲ့တွက်ပြခဲ့တာဟင်တူတမိုင်းလို့ခေါ်တဲ့တာ900ဟာ ပေနဲ့ကြာရင်တော့3000ရှိရမယ်ထင်တယ်ဟိဟင်တာ900ဆိုတာတရားလေး6ပေအဲ့တော့တာ900ဆိုတော့3000ထင်တယ်ပေပေါင်း3000အဲ့တော့လူတယောက်ရဲ့ခြေလမ်းဟာပုံမှန်တပေခွဲနဲ့တွေ့ရင်ခြေလမ်း2000ရှိတယ်တမိုင်ခရီးဆိုရင်လေဟင်တမိုင်ခွဲဆိုဟိုတို့ဘာဖြစ်သွားမလို့ဟင်ဟို2မိုင်ဆိုရင်4000ဖြစ်သွားမှာပေါ့3မိုင်ဆိုရင်6000ဖြစ်သွားမယ်ဒီအခွဲဆိုလဲဒီတိုင်းမှာဟို1000 1000ပြန်ထည့်ပေါ့ဟုတ်ကဲ့လား အဲ့တော့အဲ့ဒီ2000ဆိုဒီမှာ1000ထင်တယ်2000လား1000လားတစ်ပေါင်း2000တလမ်းပြီးမှတလမ်းနှစ်လမ်းပြည့်ရရသလားမရပါဘူးတိုင်းဘယ်နှလမ်းဟင်ဟင်အဲ့တော့တစ်ပေါင်း2000ဖြစ်သွားတာပေါ့တမိုင်ခရီးပြီးရလာရင်လေအဲ့ဒါတလမ်းပေါင်း2000ပဲရှိတယ်တလမ်းတော့တလမ်းဟုတ်ကလားအဲ့တကယ်လို့ တမိုင်ဝဲဆိုရင်တို့တထောင်တိုးရမှထင်တယ်ခြေလာမောင်း3000ဖြစ်သွားမှာပေါ့အဲ့ဒါလေဒီပေါင်း3000ပဲထင်အဲ့ဒီပေါင်း3000ပဲအဲ့ဒါတလှမ်းပေါင်း3000ကိုပြောတာ3000ကိုမရှိဘူးတလှမ်းတစ်ပေါင်း3000ကိုပြောတာဟုတ်တယ်နော်3000လားတစ်ပေါင်း3000လားတစ်ပေါင်း3000တလှမ်းပြီးမှတလှမ်းတို့ရတဲ့ဘဝမှာလည်းတဏှန်းတရားနေတဲ့ပုဂ္ဂိုလ်ကဟိုအစာကအဆုံးအဆုံးကအစာတို့ဘဝဝင်ပြီးထွက်ထွက်ပြီးဝင်အဲ့ဒါလေး သူကတော့ခြေလမ်းနည်းနည်းများမှာပေါ့အသက်တို့ဘာတော့ဟို85နှစ်လောက်နေတဲ့ပုဂ္ဂိုလ်ကတော့သူ့ရဲ့တစ်ပေါင်းနည်းနည်းသွားမှာပေါ့ဟုတ်တယ်90ဆိုရင်ပုံနေမယ်ထင်တယ်ဟင်အစိတ်ဆိုရင်ဒီလိုပဲ20ဆိုရင်10နှစ်ဆိုရင်9နှစ်ဆိုရင်တစ်ခက်တွေးဆိုရင်ဒါပဲกว่าတစ်ကတော့တိတ်ကြည့်တယ်ထင်တယ်ဟင်အဲ့တော့တို့တခါကြီးမန်းလေးရဒီကိုဘလောက်လာတယ်လဲဆရာဆရာတခါမဲ့ဘုရား ဟုတ်ပါမလားဗျာကားတော့တလားလားဟုတ်ကလားအဲ့တော့မေးမယ်နတ်တလူဘလောက်အင်းသွားရတယ်လို့ဟိုကြမေးမယ်ဗျမန်လေးကဘယ်လိုဖြစ်ဘူးကားလည်းတလန်းရောက်လာပြီတလန်းပဲဟုတ်ကလားဟင်အော်တလန်းတလန်းလည်းကောင်းရောက်လို့ရောက်လာဟာအေးအေးဒုဖေတော်ဟိုနတ်တလူကပြန်လာပေါက်လာတယ်ပြောမှာပေါ့ခင်ဗျာဟင်ဟင်ပေါက်လာပြီထင်တယ် အဲ့တော့တို့ကစားနေဆုံးဆုံးနေစားဒါလေးပဲထင်တယ်ဝင်ပြီးထွက်မှထင်တယ်ထွက်ပြီးတော့ပြန်ဝင်မှဝင်ပြီးတော့ပြန်ထွက်မှဒါလေးပဲအစားနေဆုံးဆုံးနေစားအဲ့ဒါသူကသူကသူပြနေမှာတို့ကတို့ကသူကြည့်နေုံပဲထင်ဟင်ဒီကပဲတို့ဝိပဿနာညာဖြစ်မှထင်တယ်ဒီကပဲဒီရင်မှတ်နေခြင်းဒီပလင်ဒီလာထင်တယ်ကျင့်လာနဲ့ဒီလာအတူတူပဲထင်တယ်ဟင်လေ့ကျင့်နေတာဒီလာဘာလို့လေ့ကျင့်လာတော့မက်ကိုကြားပေါ်ရအတွက်ဒီပေါ့ဒီလာ ဟိုတို့ဘာတို့လောကီသီလနဲ့လေ့ကျင့်နေရတာဒီလောကီသီလအောင်ပြီဆိုရင်ဟိုမသီလကိုသူ့အတူကူပါမှာဟုတ်ကဲ့ဟဲ့မသီလအတွက်ကိုလေ့ကျင့်နေတဲ့အတွက်တို့ဒီဝင်ရထွက်တယ်မှချင်းပြီးမင်းသီလဗျအဲ့လိုမှလို့မှတ်တဲ့နေရာလေးကိုအမှန်မြဲသွားရဲ့တမာတိထင်းကြအဲမှတ်တဲ့နေရာလေးကိုတည့်ရကြလို့ပြီးလို့ဟိုမှတ်တဲ့အကြောင်းလေးဟင်ဝင်ဝင်တဲ့အကြောင်းလေးထွက်ရင်ထွက်တဲ့ထွက်ပုံအကြောင်းလေးပြီးရင်ဒီညာထင်းကြအဲ့တော့ဒီပိဋ္ဌာသုံးပါးကတော့ ဒီမှာပါပြီးသားပဲမဟုတ်ဘူးလားမှတ်ချက်တစ်ချက်မသိခါသုံးပါပါပြီးသားဟုတ်ကလားဗျဟင်ဒီတိုင်းနဲ့တမာရီကနေပြီးဝိဒသနာညာမဲ့ညာတော့မှာမဟုတ်ဘူးလားအဲ့တော့မဲ့ညာနဲ့ဟိုဘက်ကိုသူ့ဘာတော့ဖျားဖြစ်ကျင်တော့လဲဒါပဲပိသိကဘုရားဖြစ်ကျင်တော့ဒါပဲထင်တယ်အဲ့ကတော့ဘာဖြစ်ကျင်တော့ဒါပဲမဟာတော်ကဖြစ်ကျင်တော့အခုလိုသာသနာနဲ့ကြုံလုံးနေပဂရိတော်ကနဲ့ဝင်ကျင်ရောဒါပဲဟင်ဟုတ်ပါဗျာ ဒါတခုဒီတော့လာမယ်လမ်းကွယ်မရှိဘူးဟင်ဒီလမ်းတိုင်းလာသွားတဲ့တယ်သာသွားဟင်ဘယ်ဆုံးမှမနေစေနဲ့ဟုတ်ကလားဟဲ့အဲ့တော့ဒီဝင်ငယ်ထွက်တဲ့အစားကအဆုံးအဆုံးကအစားလိုက်နေတဲ့ပုဂ္ဂိုလ်အဟောင်းတော့တွေးနိုင်သေးသလားမတွေးနိုင်ပါဘူးဒီလိုအစွဲကြောင့်ဖြစ်တဲ့ဟာကိုစွဲစိတ်ကိုမှတ်စိတ်ကတတ်နေတာမဟုတ်ဘူးလားဟင်ဟုတ်တယ်နော်အဲ့တော့ခုနရေကြောင့် ဖြစ်တယ်ရှင်ပေးရင်ရင်းနဲ့ဖေးရတာဒါပဲမဟုတ်ဘူးလားဟင်ဟောဟောင်းကတွေးမှတွေးတာပဲဟင်အဲ့တော့ကိရိတာရလို့ထူပယ်ဖို့လူသေးသလားကိုမှကိုမှနေတာနဲ့သူကိစ္စပြီးနေတာဗျာတွေးမှတွေးဖြစ်တော့ပဲနဲ့ဟင်တွေးချိန်မှသူပြီးတော့ပဲနဲ့အဲ့တော့ကိရိတာရလို့တို့ထူတတ်ဖို့မလိုပါဘူးတို့လို့တို့လူစားမှာဟုတ်ကလားဗျဟောသူ့မှရင်လည်းဟောဟောင်းကငုံနေပြီး အဲ့ဒါကိုတို့စားလို့ကတစ်ချက်မှရင်တစ်ချက်ကိလေသာငြိမ့်သွားတဲ့အတွက်တတင်ကဘာဟင်ဟင်တခဏမှအခိုက်မှကိလေသာကိုပေးလိုက်ချင်းလို့ဆိုပါဗျာဟုတ်ကလားဗျာဟင်အဲ့ဒါတခါမှကိလေသာကိုချုပ်ငြိမ့်သွားတဲ့အတွက်တတင်ကဏိရောဓမဟုတ်ဘူးလားဗျာဟင်အဲ့ဒါတတင်ကဏိရောဓပဲအဲ့တစ်ချက်မှရင်တစ်ချက်ငြိမ့်သွားသဗျာဟင် အဲ့ဒီကိလေသာပါရှိရဲ့အကျိုးတော့သူခံစားနေရတာပဲမဟုတ်ဘူးလားအဲ့ဒါကိုပဲတည်ငါဗဟန်းလို့စာလို့သုံးပါတရားဟုတ်ကလားအဲ့တော့တို့ဒီလိုလေးဝေနာအစားနဲ့အဆုံးအဆုံးနဲ့အစားအဲ့ဒီတလှမ်းလေးကိုပဲတို့ဒီတတိလေးနဲ့မလွတ်တန်းကြည့်နေတဲ့ယောဂီတယောက်ဟာအာယုံအပိနောက်ကိုပဲဒါတော့ဘာပဲဒါကတော့ညာပဲဆိုလိုက်အောင်မလားလိုက်ပါဘူးဒီလိုဆိုအတိကိလေသာလည်းတပ်ပြီးသားမဟုတ်ဘူးလားမှန်ပါပါဟင်မှန်ပါအဲအစွဲကြောင့်ဖြစ်တဲ့ တို့စိတ်ကိုအမှတ်စိတ်နဲ့ပယ်နေခြင်းဆိုတာရော လက်ခံမလားစာရဲကပါလာထင်မကွယ်ဟုတ်ပါမလားဟိအေးအဲ့ဒါစာရဲကြီးတယ်မထင်ပါနဲ့တို့ကိုယ်ထဲမှာဖြစ်နေတာကိုဘုရားဟောထားခဲ့တာပါသူကိုယ်တိုင်ဒီလိုတွေ့ပြီးလို့ဒီလိုဖြစ်ပြီးမှဟောထားတာလေတို့ဘုရားသာသနာမှာတွေးပြီးဟောတာမရှိပါဘူးဟိကိုယ်တိုင်ကြည့်ရင်ပြီးကိုယ်တိုင်တွေ့နေဟောထားတာလေ ဟုတ်ကလားဟိအေးအဲ့ဒါတို့စိတ်ကြောင့်ဖြစ်တဲ့အင်းကိရိတာကိုစိတ်နဲ့ပဲတာချင်းလားဟုတ်ကလားအဲ့တော့တို့ကိုယ်ချုပ်ဖို့လည်းမလိုပါဘူးဗျာအတ္တကိလမတာဖြစ်တော့ပါဘူးဗျာဖြစ်ပါဘူးဟင်ဖြစ်တော့ပါဘူးဗျာဟောဟင်တစ်ဖက်ကလည်းစိတ်လို့ကိုလို့မဟုတ်တဲ့အတွက်ဟောကာလကာမဒုက္ခနိကနုယောဂဟောဖြစ်ဦးမလားဖြစ်တော့ဘူးမပါလားဒီတိုင်းလေးတာဒီတိုင်းသွားရမှာပါ အဲ့တော့ဘုရားရှင်ကအဲ့ဒါလေးပြီးတော့ဒီတိုင်းလုပ်တယ်လုပ်တော့အဲ့ဒီချိန်ကစာပြီးသူကျင့်ရတဲ့အဲ့ဒီကိုပင်မယုံကျင့်တွေကိုအကုန်ပယ်လိုက်တယ်ဟင်ဟင်တို့ခုနပြောတဲ့ဟိုပဇာထဲကြမှာစာမဟိဆိုတဲ့ဒိဋ္ဌာန်လည်းပယ်လိုက်တယ်ဟုတ်ကလားဟင်ဆိုမစားတော့ဘူးဆိုတာလည်းပယ်လိုက်တယ်အဲ့ဒီမှာတို့သူနဲ့နီးတဲ့နေရာဆိုပေနာနေကုန်ခွဲ့ နေကုန်းဆိုတာတို့ခုဒီနေ့ပြောရင်တော့ထန်းတပင်ဇီကုန်းလိုဟာမျိုးကွခင်ဦးလိုဟာမျိုးဟင်တို့ဒီငါကိစ္စသည်ထန်းတပင်ဇီကုန်းမှာသုံးမယ်တင်တယ်ဟဲ့ပစ္စည်းလိုချင်တော့ဟောထန်းတပင်ဇီကုန်းမှာပဲသုံးမယ်တင်တယ်ဟဲ့ဟင်ဟင်တို့ဝယ်စရာရောင်းစရာရှိလဲထန်းတပင်ဇီကုန်းမှာသုံးမယ်ဟင်အဲ့တော့ကြောင့်ဒါကြတော့မြို့လိုမခေါ်ဘူးနေကုန်းလို့ခေါ်ရတယ်ပေနာဆိုတဲ့ရွာကလည်းအေးလိုဟာမျိုးကိုပြောတာဟင်ဒီနာရှိတဲ့အချမ်းချမ်းရွာတွေရဲ့ ခီလာဆုံးကိုမိကုံလို့ဆိုတယ်အဲ့ဒါဖိုးတို့ရဲ့မျိုးရိုးကျုံရိုးရှိတာကိုငကရာလို့သုံးတယ်အဲ့ဒါမှမျိုးလို့သုံးတို့ဒါကြတော့မိကုံလို့သုံးဒီအဲ့ဒီကိုဆုံးခံစားတယ်ဆုံးခံစားတော့အမျော်နဲ့ကတ်တဲ့ပုဂ္ဂိုလ်ဟာမျောသလိုမရရင်ကော်ဖို့ပေးကြတယ်ဟုတ်ကလားဟဲ့အဲ့တော့ဖျားဖြစ်ဖို့သေးကြတယ်ဆိုတော့ကိုယ်နေညာနေတော့ကွာငါးဦးသောပုဂ္ဂိုလ်များကလာစောင့်နေတာထင်တယ်မှန်ပါပါ သူတို့ဖျားဘူးဖွဲ့ထင်တယ်ဖျားပြင်းသူတို့ရင်ဖိုးခြင်းတယ်ဖျားပြင်းသူတို့ပဲတရားဟုနာခြင်းတယ်ဆိုပြီးတော့သူတို့ဒါစောင့်နေတာမဟုတ်လားအဲ့တော့ဒီလောက်ကျင့်လို့မှဖျားမဖြစ်ရင်ဒီလိုအစီအိမ်နေစားရင်ဘယ်တော့ဖြစ်မလဲဒါသက်သက်တို့ပရိသတ်စုတာလူစုတာဆိုတော့အဲ့ဒီမှာတပိမောက်ထွက်သွားတယ်အမျောနဲ့ကတရားတွေမျောသလိုဖြစ်မလာရင်ကောတာပြီးကောမှာပဲဟုတ်ကလားဒါထုံစားမယ် ဟင်အဲ့ဒီမှာတပိမောပြီးတော့သူတို့ငါးပါးကဖျားဖို့ဖွဲ့ကဖျားမတွေ့တော့ပြန်သွားကြရောပေါ့ဟုတ်ကလားဟင်ဟိုတို့မိဂရာဝန်တော်သွားပြီးကျင့်နေကြတယ်ဟုတ်ကလားဟိဟင်မိဂရာဝန်တော်သွားပြီးသူကျင့်နေပြီအဲ့ဒီနေရာထားလိုက်ဆိုအဲ့တော့ဘုရားရှင်ကသူနာမှာလာနှောင့်ယှက်မဲ့ပုဂ္ဂိုလ်တွေမရှိတော့သူ့မှာမျက်စိလည်းဖိတ်ငင်သွားပြီထင်တယ်နာဟောဖိတ်ငင်သွားပြီထင်တယ်အကုန်လုံးဖိတ်ငင်သွား အာယုစိတ်ငြိမ်နေတယ်အဲ့ဒီမှာပိုး၍သူ့စိတ်ဟာငြိမ်လာတယ်လို့ဆိုတယ်ကာယဝိဝေကကိုစိတ်ငြိမ်သွားပြီကိုသူနာမှာခုနသွားဟဲ့လာဟဲ့ပြောဟဲ့ဆိုဟဲ့ဆိုတဲ့ဖရာဘူးငါဥမှမရှိတော့ပဲဟုတ်ကလားဗျာအဲ့ဒီစိတ်ငြိမ်သွားတော့မှသူဒီအာနာပါနအကျင့်လေးနဲ့သူ့အလေလန်းထင်တယ်လွတ်ထားလည်းမဟုတ်ချုပ်ထားလည်းမဟုတ်တလှမ်းချင်းပဲထင်တယ်သူကတော့ခྱི་တူဆိုတော့ညာမှာပေါ့ကွယ်ဟင်သူကတော့တို့ အဖိုးတို့စုဘူးနဲ့ပြောလို့ရှိရင်တော့တရားဆိုရမယ်ဟာကိုသူက69ကြစုဘူးကစုပြီးသားဟဲ့တကြဖက်လို့တဲ့တို့ဟာကြီးကဟိုဟိုတရားဆိုရမယ်ဘူးကြီးကတကြလောက်တော့ထည့်ပြီးတော့ပါတယ်မှာဘယ်လောက်ထည့်ပြီးပြီတော့တို့စုဘူးကဟုတ်ပါမလားဟဲ့တို့စုဘူးကဘယ်လောက်ထည့်ပြီးတော့တရားထဲမှာပြည့်မဲ့စုဘူးကိုဘယ်လောက်ထည့်ပြီးတော့မေးလို့မရတော့ပါလားဟဲ့ပြည့်နေလို့မေးတော့မေးလို့မရတာခုံဟင် ဟောတို့ကတော့ပြေးလို့မေးမနေနဲ့ဆိုတာသဘောမျိုးထင်တာပဲပြေးလို့အောင်တာဟုတ်ကလားတို့ကတော့ပြေးနေလို့ထင်တာဟုတ်ဗျာအဲ့တော့တို့မှတကြဆိုပြီးလားဖြစ်ခဲ့ရင်69ကြဆိုနည်းနည်းတော့ခြေလှမ်းလေးပူမှာပေါ့တက်ကလေးလေးနဲ့ပူသွားတော့ဒါလို့ထင်တယ်သူကတော့တကြဆိုတော့ဟင်ခြေလှမ်းလေးတလှမ်းနဲ့သူရောက်မှာပေါ့ဒါပဲကွာတယ်ဟင်လမ်းကတော့ဒီလမ်းပဲဟင် ဒါပဲအဲ့တော့ကိုယ်စုမှုကိုကြည့်ပြီးတစ်တူနာနာစုကိုဒါပဲရှိရထင်တယ်ဟဲ့အဲ့တော့သူအဲ့ဒီမှာကျင့်တယ်အဲ့ဒီမှာတမာရိရသွားတယ်ဟင်တမာရိရပြီးအဲ့ဒီတိုင်းမှအဲ့ဒီတိုင်းမှမှတ်ရတဲ့သူမှတ်အားကောင်းလေမှတ်လို့ပြီးတဲ့နာသီဝရှုတဲ့ပုဂ္ဂိုလ်ဒီနာသီဝရဲ့လှုပ်ရှားမှုသိရမယ်ဟင်ငရေပြီးစားပြီးကျင့်တဲ့ပုဂ္ဂိုလ်ဒီငရေပြီးစတဲ့အကြောင်းသိရမှာပဲဒါကလို့လို့တခြားဘယ်မှလာမပြအောင် ဟင်ဟင်အဲငရုတ်ပြီးစားပြီးထင်ရအကြောင်းကိုခင်ဗျားတို့ကြည့်မနေနဲ့ငရုတ်ပြီးကြောင်းပဲကြည့်ရမှာတယ်ဟုတ်ကလားဟင်အဲထင်ရစားနေတဲ့အချိန်ကထင်ရစားပြီးမှတ်နေတဲ့ပုဂ္ဂိုလ်ဒီထင်ရအကြောင်းကိုသိရမယ်ခင်ဗျားတို့ငရုတ်ပြီးလာတတ်မှာမဟုတ်ဘူးဟင်ဟုတ်ကလားဟင်ထင်ရစားနေတော့ဘုံငရုတ်ပြီးစားမှာပါဘာတတ်မှာတော့အဲခြူတာပဲလာမောခြူတဲ့အကြောင်းသိရမယ် အဲ့အကြောင်းသိဖို့တို့မှတ်နေတာပေါ်လာတဲ့ပေါ်လေမှတ်မိဗလားဟင်အဲ့တော့နာသီဝကမှတ်တဲ့ယောဂီသည်နာသီဝရဲ့အကြောင်းသိရမှာပေါ့ဝင်နဲ့ထွက်တဲ့အပြောချင်းတူသလားအပြောချင်းမတူရင်အဲ့ဒါသဘောချင်းမတူလို့လားမှတ်တော့အိမ်မှာဟောတခါကြီးနဲ့တခါကြီးအပြောချင်းမတူရင်ဘယ်လိုလုပ် သိကောက်ပြီးအိတ်တော့ဟင်းအဲသဘောချင်းမတူဘူးမဟုတ်လားသဘောချင်းတူလို့လားမတူလို့လားညံ့ဖို့စိတ်ကောင်းရတာသဘောချင်းတူလို့လားမတူလို့လားမတူလို့ပါဘူးအေးဟုတ်ပြီအပြောချင်းမတူရင်သဘောချင်းမတူဘူးလားမှတ်တော့ဟုတ်ကလားဗျာအဲ့လေတို့စာစာထဲမှာလားကြွားထဲမှာလားအဖိုးအင်ကိုတို့မှာပါဗျာဟင်အပြောချင်းမတူတော့ဘူးနော်အဲ့ဒါသဘောချင်းမတူတော့ဘူးလားမှတ်တော့ဟင်ဒီလိုမကောင်းလားဆိုဒီလိုစာလေးမယ်ညင်းလေးမယ် အဲ့ရကလို့တော့စိတ်ကောင်းလို့ပြတော့ညင်းနေတယ်နဲ့ညင်းတော့ပါဘူးဟင်စိတ်ကောင်းပြောမညင်းတော့ဘူးတော့ဟုတ်ကလားဟင်စိတ်ကောင်းတော့ဘယ်နဲ့တော့ညင်းတော့ဟင်ငါကဒီလိုဆိုကျုပ်ကဒီလိုနဲ့လာမှာပေါ့ဟင်အဖိုးတိုင်းမင်းလာမလားအဖိုးအဖိုးပြောတဲ့စကားတွေထောက်ခံမလားသူကောက်ကွက်မှာကြီးလဲထင်တယ်စိတ်စိတ်ဆိုးတွေလိုမင်းတို့ထောက်ခံမလားကောက်ကွက်မှာလားသူအေးအဲပြောချင်းသူမဟုတ်တော့သဘောကျမှန်သူပဲ အဲ့တော့ပြောလွဲနေတာမှနည်းနည်းသဘောကွဲနေလို့ကြည့်တယ်ပဲအဲ့တော့ဒီမှာဝင်းနေတဲ့ထွက်သေးတဲ့အပြောချင်းကပဲနဲ့တော့ကွဲနေပြီအဲ့သဘောချင်းကွဲနေလို့ဝင်တော့ဟောဖြည့်ဝင်တာထင်တယ်ထွက်တော့ဖြည့်ထွက်တာထင်တယ်ထိတာချင်းတူတယ်ထိပုံချင်းတူဟင်တူနေဟုတ်ပြီလေအဲ့တော့ဝင်ပြရထွက်တာမတူတာကိုဒီဝင်လို့အတိုက်ခံရတာနဲ့ထွက်လို့အတိုက်ခံရတာအဖို့ ထင်းရက်စားတာနဲ့ကြံတကာသားတယ်လို့ပဲပေါ်ဖို့ရထင်းရက်စားတော့ဘယ်လိုနေလို့ဖို့ကြံတကာတော့နဲ့ချိုရကြီးတို့တမျိုးတော့ပေါက်ထားပါလားဗျဘာလို့ထင်းရက်ကြံတကာပြောတော့ဟင်ဟိုတစ်တာနဲ့ဘာလို့ခြားထားရတာတို့များပါကြရတာတစ်တာနဲ့ထည့်ထားပေါ်ဗျဟင်ထွက်တဲ့ပင်ကြီးကတူလို့လားမတူလို့ရပါရင်တော့တူသလားအဲမတူဘူး ချိုးတာချင်းတော့တူတယ်ချိုးပုံချင်းမတူဘူးဒီမှာတော့ဖြီးဝင်လာတယ်ဖြီးထွက်တာဖြီးတို့နဲ့လှန်တူမတူနိုင်ဘူးအဲ့ဒါလေးကိုမြင်အောင်ကြည့်ရအဲ့ဒါလေးကိုကြည့်လို့အဲ့ဒီအကြောင်းလေးကိုဝင်ရင်ဖွာကနေထွက်ရင်ဖွာကနေဝင်ရင်လှုပ်ကနေထွက်ရင်လှုပ်ကနေအဲဝင်အေးကနေထွက်ရင်လေးကနေအဲ့လိုပြီးနေတာကိုမှတ်လို့ပြီးတဲ့အပြီးဖြစ်တဲ့အတွက်သူ့ကိုမှတ်ညာလို့သုံးပါတယ်ဟုတ်ကလား မှန်ညာမှန်ညာမှန်ညာတက်အောင်ဟိမှန်ညာထက်အောင်ဟိပါတယ်ဒီမှန်ညာထက်ခြင်းရင်ဒီမှတ်စိတ်နဲ့ပဲထက်အောင်ပါတယ်ဟိဟိဟိဟိဒါနဲ့တော့လိုရမှာပဲအဲ့တော့ဒီမှန်ညာတက်ခြင်းရင်မှန်အားကိုတို့စနေအောင်မှတ်ယူရမှာမဟုတ်ဘူးလားဟိအော်ဒီမှန်အားလေးနဲ့ပဲတခုတည်းသောလားမှာဗျာအဲ့တော့ဒီနာဒီဝါကဝင်းပဲလို့ထွက်ရင်ပဲလို့တထိုင်မှဒီလို့နောက်တထိုင်တူမလား ကံကြီးဟောတူမလားစိတ်ချင်းဟောတစ်ထိုင်နဲ့တစ်ထိုင်တူသလားဥရုချင်းကဟောတစ်ထိုင်နဲ့တစ်ထိုင်တူသလားအဟာရချင်းကဟောတစ်ထိုင်နဲ့တစ်ထိုင်တူသလားစားထားတဲ့အဟာရတစ်ခုပဲဖြစ်ပါစေအာဟာရစားပြီးခါစားစားပြီးလို့တနာကြီးစားပြီးလို့နှစ်နာရီတူမလားဟိအာနိပင်ကြီးအတူနိုင်ဘူးအဲ့တော့ကံတတိစိတ်တတိဥရိတတိအာဟာရတတိတို့မတူတဲ့အတိုင်းဝေနာနဲ့ထွက်တာလဲတချင်းနဲ့တချင်းမတူပါဘူးဒီတစ်ခါထိုင်နေပြီးလို့နောက်တစ်ခါထိုင်မထူးပြရသွားမျိုး မရှိစရာဘူးအဲ့ဒါမထူတာကိုယ့်ဘက်ကမထူလို့ပဲကိုယ့်ဘက်ကခေါ်ရင်ထူတယ်ဟုတ်တယ်နဲ့ဘုဟင်အဲ့ဒါလေးကြည့်ရင်လည်းမှန်အားကောင်းတော့သူမှန်ညာတက်လာအဲ့မှန်ညာတက်ရလာနဲ့နောက်တော့ဟောမှတ်ချက်တီအားကောင်းလာတော့စက်မိအောင်တက်ရင်အသိညာဆိုတာကရုပ်ရဲ့ဖောက်ပြပုံနဲ့နာမ်ရဲ့ပြီးပုံအဲ့ဒါလေးနှစ်ခုကို꿰ပြီးတဲ့ချိန်ရဲ့ဟိုဘက်ကိုအသိညာလို့သုံးပါဗျာ အဲ့တော့အသိဉာဏ်လိုချင်မှတ်ဉာဏ်ကောင်းအောင်လုပ်ရမှာမဟုတ်ဘူးလားမှတ်ဉာဏ်ဆိုတာလှုပ်ရှားမှုပြောတာလေအဲ့ဒီမှတ်ဉာဏ်ကောင်းရင်မှားအားတက်အောင်လုပ်ရမှာမဟုတ်ဘူးလားအဲ့တော့ဒီတို့ဒီမှားအားနဲ့ပဲသွားနေရမှာပေါ့တခြားလမ်းရှိသေးလားရှိပါဘူးမှတ်ချင်ရကမှကမ္မထာန်လေးပဲနှစ်သက်တဲ့နေရာကမှပါအတူတူပဲဘယ်ကမ္မထာန်နဲ့မှမှကိုယ်ခန္ဓာကိုယ်ရှိကိုကြည့်ရမှာကြီးတယ်ထင်တယ်ဟင် ကိုယ်ခန္ဓာကိုယ်ရှိမှကြည့်ရမှာပဲပြီးတော့ခန္ဓာကိုယ်ဘယ်နေရာကနေမှမှဒီလှုပ်ရှားမှုမြင်အောင်ကြည့်ရမှာပဲဟုတ်ကလားအဲ့တော့လက်ကနေမှတဲ့ပုဂ္ဂိုလ်ဒီလက်ရဲ့လှုပ်ရှားမှုသိရမှာထင်တယ်တခြားကလာသိရမှာမဟုတ်ပါဘူးဟင်ဘဝကမှတဲ့ပုဂ္ဂိုလ်ဒီဘဝရဲ့လှုပ်ရှားမှုသိရမှာထင်တယ်ဟင်အဲ့ဒါတို့အလေလာလားမဟုတ်ဘူးလားဟင်အဲ့ဒီတိုင်းဘုရားရှင်ဟာမှတ်သွားတယ်မှတ်သွားပြီးတော့သာရဆိုပေါ့လေ ကဆုံလာဇံ73ရက်နေ့ညနေကိုရောက်သွားတယ်ပေါ်ရီပင်ကိုသူဥရဝေလာတော့ကနေပြောင်းလာပြီသူတပားလည်းကြံတော့ဟင်အဲအဲ့ဒီဆုံးခံစားပြီးနောက်ဆုံးနေ့ထင်တာပါပဲဟိုသူ့ဇာတာတတိသမီးထင်တယ်သူကအဲ့ဒီဟိုညောင်မင်းကြီးကိုသားမရတော့သားစုတောင်းနေဟုတ်ကလားသားစုတောင်းနေသူပထမဆုံးသားမွေးခဲ့လို့ရှိရင်ပြီးတော့ ရမဲ့လင်ယောက်ျားကလည်းပဲသူတို့လိုမျိုးတူရိုးတူအဆင့်တူရကရမယ်ဆိုရင်သူ့ကိုတင်မမယ်ဆိုပြီးသွားစုသွားသွားတောင်းအပြစ်ဘဝကသွားတောင်းအဲ့တော့ရတာလည်းသူတို့တို့တထေသားနဲ့သွားရတာပါရဏတိယတထေသားနဲ့သွားရတာဟင်ရပြီးမွေးတာကလည်းအဲ့ဒီတာလီမွေးတာတို့အဖိုးတို့ကြားဖို့ပါလိမ့်မယ်ဟိုပြိဋိဘံသံဃာကြီးမှာ နောက်ဆုံးတွေ့တဲ့အေးတို့မဟုတ်ဘူးသာသနာမှာဒုတိယသာသနာ ဟေးမိဂရာဝန်တော်မှာပိစာလောကီ၅ဦးတို့ကိုချုပ်ပြီးနောက်ဆုံးယတသရူတာဆိုတာမတွေ့ဘူးလားယတသရူတာနဲ့တူတူဟိုတငယ်ချင်း90လေနောက်ဆုံးကျွတ်တာလေ95ဦးအဲ့ဒီ95ဦးတော့ပဲယတသရူတာအဲ့ဒီသူတတတတိသမီးမွေးတယ်ဟာသာသနာမှာသူဒုတိယသာသနာထင်တယ်ကိုတို့ဟိုတာယောက်ျားလေးရတာလေဒီသူဗာရာဏစီရောက်နေပြီလေဟုတ်ကလား သူသာတာတတိသမီးကလင်းနောက်လိုက်သွားတာကိုဟင်လင်းတတိနောက်လိုက်သွားတာအဲ့ဒီမှာမူဖွာတာဒီကလေးလေးအဲ့တော့သူတောင်းရဲ့လင်းစုကိုလည်းရခဲ့တယ်သူတောင်းရဲ့ဟိုတာစုကိုလည်းရခဲ့တဲ့အတွက်သူအဲ့ဒီနှစ်ကြတော့သူ့ညောင်ပင်ကြီးကိုလည်းနှစ်စဉ်နေတိုင်းသူရှူခွက်နဲ့တပြားတသိန်းထိုက်တဲ့ရှူခွက်နဲ့ထင်ပါဗျာဟင်တွားပြီးတော့သူနှစ်တိုင်းနေတိုင်းတွားတင်ကိုဒီနေ့လည်းတင်ဖို့သူ့ဂျုံမာလေးကိုတွားပြီးတော့ တပြက်လက်ခံအဲတပြက်လက်ခံတော့ဟိုက တပြက်သွားလဲတယ်အဲ့တော့ဘုရားရှင်ကလည်းဘုရားအလောင်းတော်ကလည်းသူ့ဆုံးကံချိန်လေးနည်းနည်းစောသေးလို့အဲ့ညောင်မယ်အော့မှာတရားရှိမှတ်နေတယ်အဲ့တော့ဟိုကျွန်မလေးကတပြက်လက်မှာဟိုမလဲတော့ပြန်သွားထူဆန်းတည်င်းထူလာလို့ပေါ့လေအဲ့တော့တခင်မက တခင်မရဲ့နတ်ကြီးကညောင်မင်းအောင်မှာဒီကနေ့ကိုထင်ပြနေတယ်ဟုတ်ကလားဟင်သူတို့သားစုပြီးတဲ့နတ်ကြီးဟိုမှာကိုထင်ပြနေတယ်ပေါ့ဟင်အဲ့လိုသူကတော့တတိတိမြလည်းဝန်တာအားနဲ့အဲ့ဒီမှာသူတို့နတ်ကြီးဆိုပြီးတော့လှူလိုက်တယ်အဲ့ရွှေခွက်ကြီးကိုဟင်အဲ့ဒါကိုနေရင်သရာမြေကမ်းကြတော့ဖုံဖုံပေးတယ်ဖုံပေးပြီးတော့အဲ့ဒါကြီးကိုပြောလိုက်တယ်ဘာလို့လို့ဘုရားရှင်ကအဋ္ဌာမလို့ဘူး အဋိဌာန်နဲ့ပါရမီလည်းပါတယ်ထင်တယ်အဲ့တော့အဋိဌာန်ပါရမီဒီမိမိဘလောက်ရောက်နေတယ်လဲဆိုတာကိုအဆင့်ကိုစမ်းတတ်တာအဋိဌာန်နဲ့ဝင်တဲ့ပုဂ္ဂိုလ်များဟင်ငါဒီငါရဲ့အဋိဌာန်အောင်မအောင်ငါဒီငါဒီလိုကြိုးစားတဲ့အတွက်ဘယ်အဆင့်ထိအောင်မြင်လဲဆိုတော့သူလိုချင်တာတောင်းကြည့်တာထင်တယ်အဲ့တော့သူလည်းဒီရှုွယ်ကြီးကိုအဋိဌာန်နဲ့ပြောလိုက်တယ်အဲ့တော့ဒီနေရသရာမြစ်ကဒီလိုစုံစည်းမှထင်တယ်ဟိ အဲ့ဒါသူကအဓိဋ္ဌာန်သူရဲ့ပါရမီအဘလောက်ကောင်းတယ်လဲဆိုတော့ဒီရွှေွယ်ကြီးကသူမျောရင်ဖန်တက်ပါစီလို့မျောတာဗျဖြစ်နိုင်ပါမလားတာမဟင်တာမန်ဆိုရင်တော့ဆုံဟာဆုံးတိုင်းပါသွားမှာပေါ့ဟောသူရဲ့ဒိဋ္ဌာန်အောင်မြင်မဲ့ဟာကြတော့ဟောဖန်တက်သွားရဟင်အဲ့တော့ဒိဋ္ဌာန်တို့မြည်ဒီဘာလို့လို့မကင်းရဘူးအဲ့ဒိဋ္ဌာန်ကြီးကိုလုပ်တဲ့အလုပ်ကိုယ့်ဘောကိုခုနပြောတဲ့မှန်းပြီးတော့အစင်းတတ်မှကြည်တာ ဟင်စမ်းသပ်ကြည့်တာစစ်ဆေးကြည့်တာဟုတ်ကလားဗျဟင်အဲ့ဒီမှာလေသဝန်တာအားရနေအဲ့ဒီကနေပြီးသွားရောသွားတော့နေကင်းအဲ့ဒီတနေရာလေးမှာတို့နေသားဆိုင်တယ်ဆိုတာနေခိုးတယ်အဲ့နေခိုးပြီးအဲ့ဒီမှာတို့နားနေတော့မျက်ရည်သမားကအဲ့ဒီပုဂ္ဂိုလ်ကိုကြီးညိုလုံးလို့အလောင်းတော်ကိုသူ့မျက်ကိုရှစ်ဆုပ်လှူလိုက်တယ် တဆုပ်တထုံးလူလဲတော်တာကွာဘာလို့ရှိဆုပ်လူတာတော့ဟဲ့ဟင်ဒိဋ္ဌာန်ပြသူလဲဒိဋ္ဌာန်ပဲဟင်မက်ကင်လန်းသွားတာရဲ့တိနိမိတ်ထင်တယ်ဟဲ့ရှစ်တို့မြည်ဒီမက်ကင်နဲ့ပတ်သက်တာပဲဟဲ့ဒီလိုလဲပြောလို့ရတယ်အရာတို့မြည်ဒီရှင်းမျက်နာပဲရှိတယ်ဟဲ့ဟုတ်ကလားဒီလိုလဲပြောလို့ရတယ်ရှင်းကနန်းအဲ့တော့ဒါတို့ဒီမှာတော့မက်ကင်လန်းသွားမယ်အလောင်းတော်ဖြစ်တဲ့အတွက်ဒါမက်ကင်ရဲ့တက်တည်တွေမဟုတ်ဘူးလားအဲ့တော့တို့ ဟိုနေဝင်လာပြီးတော့ကြာရော body ပင်ရောက်ဟင်ကိုယ်လုံးပြောကြပါပဲအဲ့ဒီဘဲ body ပင်ရောက်တော့သူ့မျက်ကလေးကိုခင်းမလားအဲ့မှာသူရဲ့ဒိဋ္ဌာညာအဲ့မျက်ခင်းတဲ့နေရာမှာတလင်ပေါက်ခဲ့ရတယ်တို့ကြောက်သားညိုးလို့ဆိုပါတဗျာဟင်ဟင်ဖရာရှင်ရဲ့အတောင်က18တောင်ရှိတဲ့အတွက်တို့အရာမှာတို့အတောင်20ရှိတယ်လို့ဆိုပါတဗျာဝိဝါဒတွေတော့အများကြီးပါပဲဗျာလူရင်းပြောကြရမှာပါ ဟုတ်ကလားပြီးတော့တို့အနာငါ၄တောင်သာရှိပါသဗျာတို့ကိုအဝါဘောကတမုံတော်ဘောကွဟင်အတောင်20 4တောင်သာရှိတယ်ပြီးတော့အမြင့်လည်း၄တောင်သာ၄တောင်သာဆိုရင်မှ16တောင်ရှိတဲ့ရဟာအဲ့လောက်မှသူဖင်ထိုင်လိုက်တော်ပဲနေမှာပေါ့အခုခေတ်နဲ့ဆိုရင်တော့၄တောင်ဆိုရင်တော့အမြင့်ကြီးလို့ဝေဖန်ကြမှာပေါ့သူခေတ်နဲ့သူကြတော့ဘယ်လိုလုပ်ပြီးတော့သူ16တောင်နဲ့ဆိုတော့၄တောင်သွားမှအတော်ပဲနေမှာပေါ့သူတင်မလို့ထိုင်လိုက်ရုံပဲထင်တယ်တို့ခေတ်နဲ့ပြောရင်တော့တော်တော်မြင့်ဟေးလို့ပြောမှာပေါ့ တို့က၄ပေလောက်ရှိတာဟုတ်ထင်တယ်တို့၄တောင်တောင်ပြည့်တော်ဘူးထင်တယ်အဖို့၄တောင်ရှိသေးလားဟင်ဖခင်က၁၈တောင်မြတ်အဲ့တော့ကို၄တောင်လေးနဲ့သွားသွားပြီးမထွာနဲ့ဗျသူ၁၈တောင်နဲ့ပြောမှရမှာပေါ့အဲ့ဒီမှာကျင့်တယ်ဟင်အဲ့ဒီကျင့်တော့သူ့ရဲ့စိတ်ဓာတ်ကမှန်းနေတော့အဋိဌာန်ကိုအပြီးကြိုးစားတယ်ငါဒီတရားမရမချင်းဒီနေရာကမထတော့ဘူး ဘူးဆိုကျင့်တာတဲ့မှန်ပါဟင်မှန်ပါဟင်အဲ့တော့ဖျားဖြစ်ဖို့ကျင့်တာလေအဋ္ဌာလွတ်သလားဟိအဲ့လိုနဲ့ကျင့်လိုက်တာဝင်ပြီးတော့ဘာလုပ်မှာတော့ထွက်ပြီးတော့အဲ့တော့ဝင်လေထွက်လေဆိုတော့ဒီနှခေါင်းလေးနဲ့တို့ချက်တိုင်ဆိုတော့ခီးကြားမှာတဏှာမှားမှာဝင်ပြီးထွက်ထွက်ပြီးဝင်ဘယ်မို့ဝင်စားဆိုဝင်ဆုံးဒီလိုလားထွက်စားဆိုထွက်ဆုံး ဒါလေးပဲထင်တယ်ဟိအဲတရလုံးမှမယ်တလားမှမယ်ဟိတနှစ်မှမယ်ဟိတတလုံးမှမယ်ဟိဒါပဲဟုတ်စားပဲအဲဒါလေးခေါ်ချိုးခေါ်ပြန်ကြည့်တာပဲဟိတခါမှတနေရာရွှေ့ကြည့်ရတာလားဒါကြီးလည်းကြည့်ရတာလားဒါကြီးလည်းကြည့်ပါများပြပါများလာတာပေါ့အဲ့တော့ဒီလမ်းလေးနဲ့ပဲတို့ပြန်ရတော့ဖျားဖြစ်သွားတာမဟုတ်ဘူးလားအဲ့တော့ဖျားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟော ဒီတတိနဲ့ရှုမှတ်တဲ့လမ်းကလွယ်လို့တခြားလမ်းမရှိဒါကိုပဲဧကရနောဘိကဝေမေကောတတနာဝိတုဒ္ဓိယလို့ဆိုတာဖျားဖြစ်လို့တဲ့ဘောဒီလောင်းနေရာတွေလည်းပဲဒီတတိနဲ့ရှုမှတ်တဲ့လမ်းဟာတခုဒီတော်လားတကြောင်ဒီတော်လားလို့ဖျားရှင်သူကိုယ်တိုင်လှုပ်ပြီးတော့ဒီတိုင်ဟောခဲ့တယ်သဘောပေါက်ပြီဗျာကဲနာကြဆိုဗျာသာသာ